တထိန်ဒါနဟာသူလဲထူကြရတယ်မွန်လဲမွန်မြတ်တယ်ထူကြမွန်မြတ်တဲ့အလှတဲ့တထိန်ဒါနဟာသင်္ကန်းဒါနတစ်မျိုးတည်းမဟုတ်ဘူးစွမ်းမှာပင်ကြောင်းမှာသိသင်္ကန်းမှာကထိတ်သင်္ကန်းကိုအဓိကထားတော့ သို့တော်လည်းပဲကထိန်ဒါနဟာသင်္ကန်းတစ်မျိုးတည်းမဟုတ်သင်္ကန်းနဲ့ဘုဒ္ဓနာပါသေးတယ်ဒါကြောင့်မလို့ကထိန်တရားတွေနာစေခြင်းနဲ့ယဟန်တော်တွေတရားတွေကမတွေရောသာသနာမှာအရေးကြီးတဲ့တရားကထိန်ဒါနကိုဓမ္မဒါနလို့လည်းသုံးတရားအလူ တတ္တမမြတ်စွာဘုရားရဲ့တရားတော်ဆိုတာနိဗ္ဗာန်ကို ဆောင်နိုင်တယ်သင်္ကန်းလူပါသူဆိုင်ရာဆိုင်ရာထူးခြားတဲ့အကျိုးတရားတွေနဲ့ချောမောလှပတဲ့အကျိုးကိုပေးတယ်ဓမ္မဒါနကမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်အထိပေးတယ်အဲ့ဒါကထိန်ဒါနဓမ္မဒါနလို့လဲစာပေဒီမှာသုံးတယ် နောက်တစ်ခါကထိန်ဒါနဟာအမတန်ထူးခြားတယ်မွန်လဲမွန်မြတ်တယ်ထူးထူးခြားခြားဘာတွေထူးခြားလဲဆိုတော့ကထိန်အလှကိုတန်ဃာတော်ရှင်မြတ်တွေကအရေးနမိတ်တော့မပြောပြဘူးအရေးနမိတ်ပုံဟန်နမိတ်ပြလိုက်ဒါကထိန်မမြောက်တော့ရိုးရိုးတင်ငန်းအလှပဲဖြစ်သွား သူစေရနာနဲ့သူ့ဘတ်ဟိုးမိုးဘောကကြာတဲ့တင်ငန်းကဲ့သို့အမတန်တန်ရှင်းစင်ကြဲတဲ့အသင်္ခါရိကဝိတုဒ္ဓိဒါနအမတန်စင်ကြဲတဲ့အဲ့လိုစင်ကြဲဖို့ရဗျာနော်တွေလည်းသိရမယ်ဒကာဒကမတွေလည်းသိရအဲ့လိုထူးခြားတဲ့ဒါနဖြစ်လို့လေအကျိုးတရားထူးခြားတာ အကြောင်းတရားထူးကြလို့အကျိုးတရားထူးကြအကျိုးတရားကြီးပဲကွက်ထူးကြလို့မရအကြောင်းထူးမှ အကျိုးထူးတယ်အဲ့တော့ယဟန်တန်ဃာတော်တွေသိထားမှမသိလို့ရှိရင်အရေးနမိတ်တွေလျှောက်ပြောအရေးနမိတ်တွေလျှောက်ပြောတော့ဟိုကထလူထလူအဲ့ဒါကထိန်မဟုတ်တော့တိတ်တထောင်ပဲလူလူတင်ငန်းလူပဲဖြစ်တယ်ကထိန်လူမဖြစ်ဘူး ဒါကြောင့်မလို့မိုးပေါ်ကြသင်္ကန်းအမတန်တန်ရှင်းစင်မြတ်စွာဘုရားရဲ့သာမဏေတော်မြတ်ကြီးဟာသီလသမารိပညာနဲ့တိဆောက်ထားတယ်သီလဝိတုဒ္ဓိတန်ရှင်းစင်ကြတဲ့အတန်ကြီးညိုဖို့ကောင်းလူနာပြမတတ္တဝါတွေပညာရှိတွေတကုရှင်တွေပညာရှင်တွေအားလုံးဥခိုက်ရတယ်သာသနာသာသနာဆိုတာဆုံးမ အလံပြောတာမဟုတ်ဘူးအလံလူတွေတီထွင်ထားတာဆုံးမမြတ်စွာဘုရားရဲ့အဆုံးမဟာလူပညာရှိနတ်ပညာရှိယဟန်ပညာရှိဓမ္မပညာရှိယဟန္တာဤဒီတကုအိဋ္ဌိပတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအကုန်လုံးဥက္ခရအတုမရှိတဲ့အဆုံးမနိဗ္ဗာန်အထိရောက်ပို့နိုင်တဲ့အဆုံးမအမျက်ဆုံးသာသနာအဲဒီသာသနာမှာ

အဲ့ဒါကထိန်ဒါနဟာတန်ဂိကဒါနပုဂ္ဂလိကဒါနမဟုတ်ဒီเจ้าနိုင်ဆရာတော်ငါတို့ကြည်ညိုတာပဲဆိုပြီးတော့ပုဂ္ဂိုလ်ရည်မှန်းလူရဲ့အဲ့ဒါကထိန်မမြောက်ဘူးသင်္ကန်းလူပဲဖြစ်တယ်ကြည်ညိုတာကြည်ညိုတာပဲလူတဲ့အခါမှာဆရာသမားတွေတိုင်ပြီးတဲ့အတိုင်းသံဃာတဒီမှာကဘာလုံးမှာရှိတဲ့သံဃာတော်တွေစတုဒိတာတန်ဂိက

ဘာတွေထူးခြားသွားလဲဆိုတော့ကာမုပါရံအတ္တဝါရုပါရံဒိဋ္ဌုပါရံဒိလပတုပါရံတို့သာသနာမှာအစွဲလေးမျိုးနှောက်ရက်လေးမျိုးရှိအဲ့ဒါတွေအထိုက်အလျောက်ခေါင်းမသွားအဓိကကတော့ကာမုပါရံနဲ့အတ္တဝါဒုပါဒံလို့ခေါ်တယ်ကာမုပါဒံဆိုတာရိုးရိုးလေးပြောရင်တော့ခေနာမင်နာပေါ့ လောကမှာကြီးညိုတယ်လို့ပြောပေနဲ့ခင်မနာလေးကပါနေတာတဏှာနဲ့တဏှာဆိုတာငပိနဲ့လောက်လို့ပေါ့အဲတွဲနာတွဲနေခါကျတော့တဏှာလိုလိုနဲ့နောက်ကကိုခင်နဲ့မင်းနဲ့ကိုကြီးညိုတဲ့ငါတို့ဆရာတော်ပဲဆိုတဲ့တဏှာပါလာပုဂ္ဂလိကလူလို့ရှိရင်အဲ့တဏှာဥသိသွားအဲ့တဏှာဥသိသွားလို့ရှိရင်ကာမှုပါဒံနဲ့ဝင်သွားတယ် ကာမဂုဏ်အစွဲဥပါဒာညောင်းဥပယောက်ဥပဆိုတာဖြစ်တာပဲဇာတိအဲဇာတိကြောင့်သရမရဏဒုက္ခဒေါမနတာဥပယတာစသည်အဖြစ်ဒုက္ခတွေစုံသွားတာအဲ့ဒီဥပါဒာအစွဲကို အားနည်းစေတဲ့အလှဟာကထိန်အလှပဲသင်္ကန်းလေးတစ်ခုတည်းကိုမကြည့်နဲ့အများသိတာသင်္ကန်းလောက်ပဲသိတာဓမ္မဌာနတွေ အဲ့ဒါမြတ်စွာဘုရားကတန်ကြီးကလှူရမယ်ကာမှုပါဒံကိုအာနေစီထို့တူပဲတရားနာတဲ့အခါကျတော့အတ္တဝါဒုပါဒံအတ္တဆွဲပေါ့အတ္တကောင်လေးတက်ကောင်လေးလိပြကောင်လေးရှိတဲ့အဲ့ဒါတရားနာပြီးတော့တရားသဘောပေါက်တဲ့အခါကျတော့ရွှင်တိုင်းနဲ့အတ္တဆွဲလေးလေငါဆွဲသူဆွဲတွေပြုတ်ငါဆွဲသူဆွဲဘာဖြစ်လို့ပြုတ်လဲ စုပေါင်းမတတဲ့ဒီဘာမတဲ့ပါတဲ့သူတွေကပါငေါ့ပြီးတော့ရဟပုံညကာရီကုသိုလ်ကောင်းမှုတွေစုပေါင်းပြီးတော့ဆောင်ရွက်ကြတာမတောင်ဝမ်းသာဘူးမြန်မာနိုင်ငံနဲ့မဟုတ်အမေရိကန်လည်းလှမ်းပါရောရမော်တို့ဥဆောင်ပြီးတော့အကုန်လုံးလှူရှင်တွေဝိုင်းထဲကြနာမည်မပါတော့လည်းပဲ စေရနာတွေပါပြီးသားပဲစောကြီးတည်းလူထားတာကတိန်ခင်းမဲ့နေကြမှထလူတာမဟုတ်ဘူးဟိုးစောကြီးတည်းလူထားစေရနာဘလဝအမတန်စေရနာအားကောင်းနိုင်ငံသားမှာအကြောင်းမျိုးမျိုးကြောင့်ရောက်နေတော်လည်းပဲမိခင်မြန်မာနိုင်ငံကိုတန်ရောစဉ်ရှိကြဗုဒ္ဓဘာသာရဲ့ ထုံးတမ်းစင်လာတွေဗုဒ္ဓဘာသာရဲ့အဆုံးအမတွေကိုကြီးညိုကြတဲ့လိုက်စားကြတဲ့ကြိုးစားကြတဲ့အားထားကြတဲ့အခြားမှနေတော်လည်းပဲလူအနေဝေးပေမဲ့စေတနာမေတ္တာတွေကမဝေးဘူးမြန်မာနိုင်ငံမှာရှိတဲ့တန်ဃာတော်တွေပေါ့အကုန်လုံးမေတ္တာစေတနာတွေရောက်တတ်နိုင်သလောက်လှမ်းလှမ်းလူ အဲ့တော့ကာမှုပါဒနဲ့အတ္တဝါရုပါဒအားနည်းစေတဲ့ပုဂ္ဂိုလ်ဆွဲတွေကျင်းစေတဲ့တရားလိုလိုနဲ့တဏှာဖြစ်တဲ့တဏှာတယောဇဉ်တွေလည်းပဲခေါင်းပါစေတယ်ဒါကြောင့်မို့တန်ခိကတန်ခိကတော်မှာရိုးရိုးတန်ခိကမို့တန်ခိကတန်ဃာတော်ရှင်သက်တွေကိုလှူပါတယ်ဆိုတပေါင်းကလည်းလှူလို့ရတာဟိုဝါဇူလာလည်းလှူလို့ရတာပဲဟိုတကူလာလည်းလှူလို့ရဟာဒါဒီ ကထိန်သင်ကအဲ့လိုလူလို့မရဘူးတန်ခိကပင်နဲ့လို့သတင်းကြော်လာပဲကြော်တရနေ့ရနေသဇောမူလာပြီနေ့အတွင်းမြတ်စွာဘုရားတတ်မှတ်ထားတဲ့စီဝရကာလဒီတလအတွင်းမဲ့သူကကိုလှူခြင်းတိုင်းထလူလို့မရဘူးတန်ခိကတော့တန်ခိကထူးခြားတဲ့တန်ခိကထူးထူးခြားခြားနောက်တစ်ခါထူးခြားတာတွေကအများကြီးပဲ တန်ခါလိုတွေတော့အများကြီးပဲဝါကျူးဝါပြတ်တွေနဲ့အဲ့ကြောင်သွားလှူလဲဘာမှကတိန်ချင်းလို့မရဘူးဝါရီကျိုးနေတာဝါကျူးဝါပြတ်တွေဖြစ်နေပါကတိန်မှချင်းလို့မရဘူးပစ္စည်းမဝါဆိုတဲ့ပုံကိုယ်တွေလည်းပဲချင်းလို့မရဘူးဘာကောင်လာပြီကြောတရားနည်းအနေတစောင်းမုံလာပြီနေကြမှာဝါကျွတ်အာမရဘူးအဲ့တန်ခါတွေကတိန်ချင်းလို့မရဘူး ဝါဆိုလာပြည့်ကျော်တရနေ့ရနေဝါဆိုလိုက်တာသတင်းကျော်လာပြည့်နေ့ဘဝရနာပြုအဲ့ဒီပုရိမဝါမှာထားတဲ့တန်ခါများသာလေအဲ့ထဲကရွေးချယ်ပြီးတော့ကထိန်ခင်းဝင်ရအ ਨੇ ဆုံးတန်ခါ၅ပါးရှိရတန်ခါတစ်ပါးတဲ့သတင်းသုံးလဲ၅ပါးမကဘူးပြင့်ရတယ်မပြင့်လို့မရဘူးတပါးတဲ့ပဲလူခံလို့မရဘူးကထိန်မဖြစ်ဘူးတပါးတဲ့လူခံ၅ပါးအ ਨੇ ဆုံးရှိရ အဲ၅ပါးရှိအောင်ပြင့်ရတယ်ပိုရင်ပိုပေါ့တန်ခိကဆိုထူးခြားတဲ့တန်ခိကချိန်ခါကာလအားလျော်စွာ လူကဒီတလထဲမှာလည်းပဲဒီတလကျောင်းတိုင်းကျောင်းတိုင်းထထလူလို့မရတလမှာတရက်တကြောင်းမှာတစ်ချိန်လူလူရတာကာလဌာနအဲ့တင်ငန်းကလည်းပဲအချိန်ခါနဲ့ ဟိုတုန်းကတော့သင်္ကန်းတွေကပစိုးတွေလှူတာဟုတ်ပစိုးတွေလှူကရှော်ဖို့ရှော်ဖို့ပြီးတဲ့အခါကျတော့အဲဆိုးအဲအယောင်ဆိုးအယောင်ဆိုးပြီးချုပ်ရသေးတယ်အကုန်လုံးဝိုင်းကင်မထေကြီးတွေအစဝိုင်းကင်ချုပ်အာယုံမတက်ခင်အပြီးချုပ်ရအာယုံတက်သွားတာနဲ့ချုပ်လို့မပြီးသေးဘူးဆိုရင်အဲ့သင်္ကန်းတိုးသွားတိုးတဲ့သင်္ကန်းဖြစ်သွားရင်ခင်းလို့မရဘူးအာယုံတက်သွားတာနဲ့မရတော့ဘူး ဓမ္မကတော့အခုကအကုန်လုံးချုပ်ပြီးဆိုပြီးသားကပ္ပဗေနုထိုးပြီးတော့ဒိဋ္ဌံတေယုံပဲရှိတယ်ဘာမှပင်မတော့တိမ်ထဲဝင်ပြီးတော့သွားညှပ်ပြီးတော့ကိုเจ้าကိုပြန်တကောင်လောက်မှခင်လဲရတယ်ဘာမှဖြစ်ဘူးဟိုတုန်းကတော့အဲ့လိုမဟုတ်ဘူးပဆိုးတွေကိုလူတာပဆိုးတွေကိုအဲ့ဒါဆိုးရတယ်တက်ခေါက်တွေပါတယ်ညာတွေနဲ့ဆိုးဆိုးပြီးတော့တစ်ခါပြန်ကတ်ကြီးနဲ့ကြိုက်ကြိုက်ပြီးတော့တစ်ခါချုပ်အကုန်ဖြတ်ချုပ်ခါလဲလောက်ရတာအကုန်အခန်းကြီးဖွဲ့ တော်တော်ကိုပင်ပင်ပန်းပန်းလုပ်ရတယ်ရှေးတန်ကတော့ဒါကြောင့်မလို့သင်္ကန်းကိုယူသေးတာပေါ့ကိုကတော့မိုက်ပုံနဲ့ပြင်ပြစ်ထားတာပဲချုပ်မှမချုပ်ရတာကိုမှမပင်ပန်းတာဟိုတို့ကတော့ပင်ပန်းတယ်တော်တော်ပင်ပင်ပန်းပန်းလုပ်ရအကုန်လုံးတန်ဃာတော်တွေဓမ္မဂရိကဟော မထေကြီးရောဘလူမှန်နေလို့မရမြတ်စွာဘုရားကိုယ်တိုင်ကိုချုပ်ပြရတယ်သင်္ကန်းတစ်ထည်ရဖို့ကိုကချုပ်ပြီးသားဆိုတော့လွယ်နဲ့ပေါ်တော့အဲ့ဒီလို့ ဒီသင်္ကန်းကိုတံမိုးထားဖို့အရဟတဒဇဒဇဆိုတကွန်းတတ်တယ်မှာရှိရတကွန်းအောင်လန်တကွန်းကိလေသာတွေကိုတိုက်ခိုက်တဲ့နေရာမှာဒီသင်္ကန်းဟာတကွန်းမလားဒီသင်္ကန်းကိုဝတ်ပြီးတော့သတိပဋ္ဌာန် တရားတွေပေါ်များတော့မှကိလေသာတွေကိုအောင်မြင်နေဒါကြောင့်မလို့သင်္ဃာဟာအရဟတမေအရဟတဘုရဲ့တခွန်းအနန္တိထက်အဘဘမရှိဝဆာအလုံးတဲ့အလုံးနဝတ္တငါမယ်နဝတ္တကရှိခု ဒီမြတ်စွာဘုရားရဲ့သင်္ကန်းကိုတထောင်လောက်ကလေးပဲဖြစ်ဖြစ်ယဟန္တာကြီးရဲ့အစယောသေဂရုဃာရဝပြုရတယ်ရှ िख ိုးခံတိုက်တယ်မြတ်စွာဘုရားဒီသင်္ကန်းတော်ဟာဒါကြောင့်မလို့သင်္ကန်းအလှဖူးကဲတဲ့သင်္ကန်းအလှတဲ့အမတန်မြတ်သင်္ကန်းကိုတန်မိုးထားသေးခြင်းလို့ကထိန်မြတ်စွာဘုရားလက်ထက်တုန်းကတိစီဝရိတ်ဂျူရင်ဆောင်ရတဲ့ဗဒဝကီညီနောင်သုံးညိတ် အမိုက်ပုံတွေတင်းကျိုင်းကုန်းတွေကနေပြီးဆုဆက်ဖာပြီးချုပ်ထားတကယ်မင်းကြီးမင်းသားတွေရှင်မင်းတွေဆင်းရဲသားတွေမဟုတ်ဘူးပသိနေဒီကောသလမင်းကြီးရဲ့ညီတွေဖေဒူမေကွဲတွေပေါ့အဲ့ဒါမင်းကြီးမင်းသားတွေတိုင်းကြီးအုပ်ချုပ်တဲ့ပုံကိုယ်တွေပါဝေကတိုင်းကိုအုပ်ချုပ်ရတဲ့အစိုးရမင်းကြီးအဲ့ဒါအမိုက်ပုံကအမိုက်တွေအဲဝိစာတွေကောက်တင်းကျိုင်းကုန်းကလူနာတွေပတ်ထားတဲ့အဝတ်တွေကိုဖြေး ဖြစ်ပြီးတော့အဲ့ဒါတွေကိုရှောရှောပြီးတော့ဆိုးဆိုးပြီးတော့ဝိအဲ့ဒါဒူးရင်ဆောင်တာတိစီဝရိတ်ဒူးတယ်တင်မန်ရဲ့ဧကတိရဲ့ဒူးကုတ်ကြီးရဲ့တိစီဝရိတ်ဒူးတယ်ဗတ္တဝကညီနောင်သုံးချိတ်တို့ကိုအကြောင်းပြုပြီးကထိန်ဖြစ်ပေါ်လာကာလဒါနအသင်္ခါရိကတန်ခိကကာလဒါနဝိတေတထူးခြားတဲ့ဒါနဖြစ်တယ် ယထိန်ဆိုတာပရိသာမင်းလောက်ကလေးသွားမကြည့်နဲ့ပရိသာမင်းကဘာမှမဟုတ်ပကာပဲပရိသာမင်းအဓိကမဟုတ်အဓိကကဒီအချက်တွေပဲအနှစ်သာရအချက်ဝိသေသထူးခြားတဲ့ဌာနတာမင်းတမယောကြဌာနမဟုတ်ဘူးငါးပြားပဲပါပါဆယ်ပြားပဲပါပါအမတန်အကျိုးကြီးတဲ့ဌာနဘယ်တန်ငါရဲလို့မရွေးနဲ့ဘယ်เจ้าရဲလို့မရွေးနဲ့ကိုတတ်နိုင်တဲ့လောက်ထဲလိုက် အမတန်အကျိုးကြီးတယ်ဘာဖြစ်လို့ဝိတေသလဲဆိုတော့အာဘ၅မျိုးကို၅လတိုင်တိုင်ကင်းလို့ခွင့်ရတယ်ဆွမ်းနေသင်္ကန်းနေကြောင်းနေဆေးတွေဖျားတဲရာတွေလမ်းခင်းတာတွေဟာကုသိုလ်တွေအများကြီးရှိတာပဲဘာကုသိုလ်တွေဘာတွေပဲဘလောက်လုပ်လို့မြတ်စွာဘုရားရဲ့အာနာတော်ကိုတရက်တောင်မတားနိုင် ရွှေကြောင်းကြီးတွေပဲဆောက်ဆောက်ရွှေဖျားကြီးတွေပဲတဲတဲမြတ်စွာဘုရားတတ်မှတ်ထားတဲ့အာနာရောကိုခဏဘောဓနေပါစိတ်တိယစသည်အားဖြင့်နေတကိပါစိတ်တို့သုဒ္ဓပါစိတ်တို့ပထမကတိနာပါစိတ်တို့ဒုတိယကတိနာပါစိတ်တို့ထုံလစည်းတို့ဒုက္ကတို့ပါရစိကတို့တခုမှမတားနိုင်ဘူးအဲကုသိုလ်မှမတားနိုင်ဘူးတရက်တောင်မတားနိုင်ဘူးငါလာတော့ဝေးရော ဒီကထိန်ဒါနက9လတိုင်တိုင်ဒါနိုင်တယ်ညောလာပြီကျော်တရားနည်းနဲ့ဟိုးတပေါင်းလာပြီနေအထိဇောင်းမုံနဲ့တော့ပြာဆိုတဘူအတွက်တပေါင်းအဲ့တပေါင်းလာပြီနေအထိကထိန်အာနိသင်ရတော့9လဖြစ်သွားကထိန်အာနိသင်မရရင်တော့ဗုဒ္ဓမောဘာမှကျွတ်လို့ရှိရင်သတင်းကျော်လာပြီကျော်တရားနည်းနဲ့တဇောင်းမုံလာပြီနေအထိစီဝရကာလမှာတော့ကထိန်ခင်ခင်မခင်ခင်သူ့အနေနဲ့သူရတယ် အဲကထိန်ခင်းလို့အာနိသင်ရတဲ့ပုဂ္ယဟန်တော်တွေကြတော့ဟိုးတပေါင်းလားအထိ တလားကနေ9လဖြစ်သွားတယ်အဲ့ဒါကိုခင်းနေဖြားတွေဖြန့်ခင်းလိုက်တယ်ကျိုးတရားတွေများသွားအဲ့ဒီလိုအကျိုးအာနိသင်၅ပါးရတဲ့ဒါနာတဲ့အမတန်ထူးကြတဲ့အမတန်မွန်မြတ်တဲ့မိမိတို့ပစ္စည်းပစ္စည်းအနဲတာအကြောင်းမဟုတ်စေရနာဟာအမတန်ထက်သန်တဲ့ တိုက်ဆိုင်နေတဲ့အချိန်ယရဏသုံးပါးလည်းရှိတယ်ဝါဆိုတဲ့တန်ငါလည်းရှိတယ်ယရဏသုံးပါးတော့ကဘာမှရှိတာပဲကိုယ်ပါဝဉ္ဇမှာဝါဆိုတဲ့တန်ငါမရှိရင်ခင်းလို့မရဘူးကြောင်းသာရှိတယ်လျှောက်သွားနေလည်းမရဘူးဘာဆိုတဲ့တန်ခါရှိတဲ့ကိုကလည်းအချိန်မီအခါမီစေတနာနဲ့ထက်တဲ့တန်တန်လှူပြစ်တယ်။ယဟန်တန်ခါလည်းထိမ့်သိမ့်ပြီးတော့ဘာမှအရေးငမိတ်မပြောဘူး။အဲ့ဒီအကြောင်းတရားတွေစုံလင်တော့မှရလာတဲ့အာနိသင် လူတရားတန်းတရားတွေအများကြီးလှူလို့ရတဲ့အာနိသင်မဟုတ်မြေကြီးကနေဟိုးနတ်ပြည်ထိရွှေတွေပုံလို့မအံ့မရဘူးဘယ်လောက်လှူလို့မရဘူးအဆက်တဲ့အလှူဖြစ်တော့မှအဲ့ဒီအကျိုးအာနိသင်၅ပါးရတယ်အနမန္တစာရအတ္တမရဏစာရကဏဘောဓနာယဝတ္တတစီရယောသတ္တစီပရုပါဒဒါတန်ဃာတော်ရှင်မြတ်များအတွက် ဩတို့မှာအပတ်တွေအများကြီးရှိပါလားဇတပိဒဆရာတော်တွေတို့ပြောကြရမလို့ပါဘူးကိုယ်တည်းတက်ပြီးသားပဲကြီးမှဖြစ်တဲ့တန်ဃာတော်တွေကအရေးကြီးတယ်ဒါလေးတွေမှတ်ထားဝတ်တကြီးမှဖြစ်တော့နမန္တစာရဆုံးပိတ်ထားဆုံးပင်ပိတ်ထားတယ်တဏှာသွားမယ်ဆိုကိုယ်အနိနာမှာရှိတဲ့တန်ဃာကိုပန်ကြပြီးမှသွားကိုသွားရင်လည်းလျှောက်သွားလို့မရဘူးအဲသွားရင်လည်းလျှောက်သွားရင်အဲ့ဒါပါစေဘတ်တင်တာပဲအဲ့ဒါ အခုဂတိအာနိတင်ရတော့တရင်ညွတ်လာပြီကျော်တရနေ့ကနေတပေါင်းလာပြီနေ့ထိမပန်ကြပဲသွားရင်လည်းပဲအပမတင်သို့တော်လည်းပဲဂရုခါရောအနေနဲ့ပန်ကြသွားတဲ့ဘာလို့ဆိုတော့အမြဲတမ်းပန်ကြနေတာအခုကြာမှမပန်ကြဘူးကိုယ့်ရဲ့ဒိဋ္ဌာဝါကြီးတဲ့သူရှိတယ်ကိုနဲ့အတူတူတရင်သုံးပေါ်ဘယ်သွားမလို့ဘယ်လောက်ကြာမယ်ဘယ်နေရာပြန်လာမယ်ဒါတယောက်နဲ့တယောက်ဂရုခါရောရှိုံညီညွတ်မှုဖြစ်တယ် ကိုသွားကျင်တာသွားကိုလာကျင်တော့စီးမဲ့ကမ်းမဲ့ဆိုမကောင်းဘူးအဲ့ဒါကိုကလည်းသူ့မလေးစားရင်သူကလည်းကိုမလေးစားတော့မလေးစားတော့ဘာဖြစ်လဲစီးုံညီညွတ်မှုမရအတူတူတာတချောင်းနဲ့မှသာနေကြကိုလည်းသူ့ဘာသူနေကိုလည်းကိုကကိုနေစကားလည်းမပြောကြဘူးကိုထမင်းကိုစားသူလည်းသူထမင်းသူစားအဲ့ဒါတွေကတိဋ္ဌိပရပိုက်တွေလို့ဖြစ်သွားမှာလားစီးုံညီညွတ်ကကြီးတဲ့သူနဲ့ငယ်တဲ့သူရိုသေလေးစားတဲ့သူနေရာသူဌာနနဲ့ဘုရုခါရဝရှိရ ဗုဒ္ဓဘာသာဆိုတာဂရုဂါရဝရှိရတဲ့ဘာသာငါငါဆုံးငါသာပြီးတာပဲဆိုတာအဲ့စိတ်မျိုးမထားဘူးညညွတ်မှုရှိရအဲ့ဒီဂရုဂါရဝရှိတဲ့အခါကျတော့ညညွတ်တယ်ညညွတ်တဲ့အခါကျတော့ညညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းသည်အဘာရီဆောင်မှလဲဆိုတော့ပရိယပရိပတ်ပေါ့စီဝါရေးတွေမဟုတ်ပါဘူးပရိယပရိပတ်ဘုเจ้าမှာမတိသေးတဲ့ကလေးတွေစာသင်ပေးတာတို့ တရားဓမ္မတွေကိုတရားဟောပေးတာတို့တရားပြပေးတာတို့ဒါသံဃာတော်တွေရဲ့တာဝန်ပဲဒီလိုပဲဆရာဆရာလေးတွေကိုတတ်နိုင်သလောက်လုပ်ပေးရဒါကိုယ်အတွက်ကောအများအတွက်ကောဆောင်ရွက်ပေးရထူးခြားတဲ့ဌာနအတ္တမဒါနစာရဆိုတာတိစီဝိတုတွေဆောင်ထားရဲ့အဲ့ဒါအမြဲတမ်းယူသွားဟောတိစီဝိတုတော့တိစီဝိပဲဒူးတယ်မဟုတ်ဘူးဝိနည်းတိစီဝိရှိအဲ့ဒီဝိနည်းမှာလည်းပဲဒီ တေမိုင်ဧကတိဒုဂုတ်တတမမတိစီဝရေရှိတဲ့ပရိခါရစောလာလို့တင်ထားတာလည်းရှိဒါတန်ဃာတော်အရှင်မြတ်မြတ်တိပရိခါရစောလာဆိုလို့ရှိရင်တော့ထာတာမထာတာအကြောင်းမဟုတ်ဘူးသူကသူကတော့အသုံးဆောင်နေနဲ့ထားတာပရိခါရစောလာဆိုတာဟောအခုတိစီဝရေဒိဋ္ဌံတင်ထားတယ်ဒူရင်တော့မဟုတ်ဘူးဣမံအန္တရဝါဒကံဒိဋ္ဌာမိဣမံ ဥတ္တရသင်္ကံဒိဋ္ဌာမိဣမံတန်ဃာတိန်ဒိဋ္ဌာမိစသည်အဖြစ်သင်မိုင်ဧကတိဒုက္ခကိုဒိဋ္ဌံတင်ထားရဲ့အဲ့တိစီဝိတ်သင်္ကန်းနဲ့အာယုန်တက်မှာ2000တော့ဟာရဘကိမိနေလို့မရအာယုန်တက်မှာ2000တော့ဟာရဘကိမိနေလိုက်ရဲ့အဲ့ဒီသင်္ကန်းဟာနေတ္တိပါစိတ်ထိုက်သွားတယ်စွန်လဲစွန်ရတယ်ဒေသနာလဲကြား အခုအာနိသင်ကထေအာနိသင်ရတဲ့အတွက်ကြောင့်မလို့နှစ်တောင်းတော့ဟာတပတ်မဟုတ်ဟိုးတမျိုးမှသွားထားလဲဘာမှပြည့်မရှိတော့အဲ့ဒီလိုကျိုးအာနိသင်ရဒီကထေဖြစ်ပေါ်လာတာလဲအဓိကအတ္တမဌာနစာရဆိုတဲ့အာနိသင်ဒီသိက္ခာပုဒ်ကိုအဓိကထားပြီးတော့ကထေဖြစ်ပေါ်လာဘာဖြစ်လို့လဲဆိုတော့ဗုဒ္ဓဘုဂ်ညီနောင်သုံးချိတ်ဟာမြတ်စွာဘုရားကိုဖူးမြော်ခြင်းလို့ဘာဝေကတိုင်းရနေပြီးတော့သူတို့လာကြတယ်နေုံလားစုပ်လောက်မှာပေါ့ လာတဲ့အခါကျတော့ feed plan မတွင်တဲ့အခါကျတော့ကြမ်းတမ်းတဲ့အခါကျတော့တာဝတိကိုဝါဆိုမိမရောက်ဘူးတာဂေတရောက်တော့ဝါဆိုနေပြီဝါဆိုလာပြည့်မှာရောက်တယ်တာဂေတဟာတာဝတိနဲ့ရေတော်နဲ့ဆိုဘယ်လောက်ဝေးလဲဆို6ယူဇနာချိုးစာဟုတ်ကြတော့9ယူဇနာဖွင့်6ယူဇနာဖြစ်ဖြစ်9ယူဇနာဖြစ်ဖြစ်ပေါ့အဲတာဝတိကိုမရောက်ဘူးတာဂေတအဲ့ဒီတာဂေတမှာဝါဆိုကပါတာဝုဂ္ဂညင်အောင်သုံးကြီးဟာ ဘဒဝဂီကြီးနောင်သုံးကြီးဘယ်အစဖြစ်လာလဲဆိုတော့မြတ်စွာဘုရားတဝါရပြီးတဲ့အခါမိဂရာုံတော်ကနေပြီးတော့မြတ်စွာဘုရားဥရဝေလတော်ကိုအသွားဥရဝေလတော်နဲ့ဒီမိဂရာုံနဲ့ဂျားမှာကပ္ပတိကတော်အုပ်ဆိုတာရှိအဲဒီကပ္ပတိကတော်အုပ်မှာဘဒဝဂကြီးဘဒဝဂီညီနောင်သုံးကြီးနဲ့တွေ့ပြီးတော့သူတို့ယဟန်ဖြစ်လာတာအဲ့ဒီမှာတွေကသောတာပန်တရာကအနာဂါနေဖြစ်ကြအကျဉ်းချုပ်ပေါ်ထားလိုက်တော့အဲ့ဒီကမှ ယဟန်ဖြစ်ပြီးတော့အဲဒီကပ္ပတိကတောအုပ်မှာပဲဗဒ္ဒဝကိညီနောင် သုံးချက်ကိုထားပြီးတော့မြတ်စွာဘုရားဥရဝေလာတော်ကိုဆက်ကြွဥရဝေလာတော်မှာယသိညီနောင် ရှင်တထောင်ကိုတကိုးတွေအများကြီးပြပြီးတော့ခြေချွတ်ရတယ်။ဘုရားကတ္တဗတို့နတိကတ္တဗတို့ဥရဝေလာကတ္တဗတို့အဲ့ဒါတွေသွားချွတ်ရတယ်။အဲ့ဒီကနေပြီးမြတ်စွာဘုရားဝါဆိုဝါဆို ရောက်ရာဒီမှာဝါဆိုလိုက်တာမှာမြတ်စွာဘုရား14ဝါမြောက်ခုနတော့က ဘဒ္ဒဝဂီညီနောင်၃ကြိမ်သူက73ဝါမြောက်မြတ်စွာဘုရား14ဝါမြောက်အဲ့ဒီမှာမြတ်စွာဘုရားထံလာပြီးတော့ဖူးမြော်ကြတာဝါကျွတ်တဲ့အခါမှာမြတ်စွာဘုရားကိုတန်ဃာတော်ရှင်မြတ်တွေလာလာပြီးတော့ဖူးမြော်ကြတယ်သူတို့ရထားတဲ့တရားဥတရားမြတ်တွေကိုရှောက်ထားဖို့မြတ်စွာဘုရားထံကတရားတွေနာဖို့အတွက်လာကြတယ်အဲ့လိုလာတဲ့အခါကျတော့ဝါဥမှလည်းလာတယ်ဝါကျွတ်မှလည်းလာတယ်အခုကတော့ဝါဥမှလာတာပေါ့ ဝါဆိုအမိမြတ်စွာဘုရားထာမှာဝါဆိုမယ်သို့မဟုတ်သူတို့ဘာဝေယကတိုင်းကိုပြန်မယ်သူတို့ရိုးရိုးလေးတွက်လို့ရှိရင်တော့ခုနှစ်ရက်သွားရင်အဝတ္ထရောက်အဲ့ဒီခုနှစ်နေဟိုမှာခုနှစ်ရက်နေပြီးဒီခါပြန်လာရင်ဘာဝေယကတိုင်းကိုပြန်ရောက်မယ်အဲ့တော့ဘာဝေယကမှာပြန်ဝါဆိုမယ်အဲ့လိုရည်ရွယ်ချက်နဲ့လာပေမဲ့လို့တကယ်တကယ်ကြတော့ခရီးလမ်းတွေကကြမ်းတမ်းတဲ့အခါမရောက်ဘူးတဲ့ဟိုတာဝတ္ထိတော်မဟုတ်ဘူး တာဝတိတောင်မရောက်သေးဘူးတာကေတမှာတင်ဝါဆိုလာမြင့်နေဖြစ်သွားပြီအဲ့ဒီမှာပဲဝါဆိုလဲရအဲ့ဒီမှာဝါဆိုပြီးတော့အခုလိုတရင်ကျွတ်တဲ့အခါကျတော့ပဝါယနာပြုပြီးတော့အာခြင်းမဲ့တခါတည်းမြတ်စွာဘုရားထံသွားမြတ်စွာဘုရားကိုဖူးမြော်ခြင်းနေတာအခုသူတော်ကောင်းတို့မညံဖုန်ညံမရသေးတဲ့သူတွေတော်မှပဲတရားသဘောကိုနှလုံးသွင်းလိုက်ရင်ဘုရားကိုကြည်ညိုလို့မဆုံးပါရဝဂိညီတော်သုံးချိတ်ဟာသောတာပန်တရာက အနာဂါနေ ဘုဒ္ဓဇင်တရားမှမပါဘူးဘုဒ္ဓဇင်လည်းမပါဘူးအဲ့တော့တရားဓမ္မကိုကိုယ်တိုင်တွေ့ထားတဲ့တန်ဃာတော်တွေဆိုတော့ဖះကိုဘယ်လောက်ကြည်ညိုမလဲစဉ်းစားကြည့်ပေါ့ဖះကိုအသက်နဲ့လဲပြီးကြည်ညိုတယ်ဖះကိုအမြဲတမ်းဖူးကျင်တယ်မြတ်စွာဘုရားရဲ့တရားကြောင့်ဆိုတော့ပုရုဇဉ်ဘဝကကျွတ်လွတ်သွားတယ်ပေဒကာပိတ်သွားတယ်သောတာပန်ဖြစ်ကြတယ်သရဂံဖြစ်ကြတယ်အနာဂံဖြစ်ကြတယ်အဲ့တော့မြတ်စွာဘုရားကိုဖူးမြော်ခြင်းတဲ့စိတ်ကအယမ်းများနေတော့ သူတို့မစောင့်နိုင်တော့ဘူးဘာကျွတ်တာနဲ့တခါတည်းဝါယနာပြုတ်ပြီးတာနဲ့တန်းလာတာတန်းလာတော့မိုးနှောင်းကောင်းတဲ့အချိန်ခါဆိုတော့မိုးရဩရွာချရွှွနှောင်းနေနဲ့ဘွက်တင်းနဲ့သူတို့ကတိစီဝရိဒိဋ္ဌံဆောင်လာတော့လူကုန်ကြီးကလည်းအလေးကြီးပဲအဲ့ဒါမိုးတွေကဆိုတော့ထလေးရွှွနေဘွက်တင်းနဲ့တခါတည်းလာကြအဲ့တော့မြတ်စွာဘုရားထံရောက်မြတ်စွာဘုရားကိစ္စဓမ္မနိယကိစ္စယာပနိယ မြတ်တာပါရဲ့လားဆုံးကွန်ပြည့်စုံပါရဲ့လားတဝါလည်းလုံးတင်းတင်းမြတ်မြတ်ရှိပါရဲ့လားသွားလို့လာလို့အစီမြရရဲ့လားဆိုတော့မှတို့ရဲ့အကြောင်းကိုပြန်လျှောက်ပြတယ်တပည့်တို့ဆုံးကွန်ပြည့်စုံပါတယ်ညီညွတ်မြတ်တာပါသို့တော်လည်းပဲအရှင်မြတ်ကြီးလာတဲ့အခါမှာလမ်းဘိုးတွေမိပြီးတော့တပည့်တို့တို့ဒုက္ခကြီးတော့မှမြတ်စွာဘုရားကရှင်ဉာဏ်တော်နဲ့ရှင်းရှင်းဘုရားရှင်နေလည်းပဲကထိန်ခွင့်ပြုခဲ့တယ် ဒါလိုကထိန်ခွင့်ပြုလိုက်တန်ဃာတော်တွေအတွက်သင်္ကန်းလည်းရမယ်မိမိတို့လေးလံနေတဲ့ဒုက္ခသင်္ကန်းကြီးကိုတဏှာမှာထားပြီးတော့ခီးသွားကြရရှိရင်ပေါ်ပေါ်ပါပါသွားလို့ရမယ်အဲ့ဒီအကျိုးအားနေ့တင်နေယဟန်တန်ဃာတော်တွေဘက်ကလည်းပေါ်ပေါ်ပါပါခီးသွားနိုင်တဲ့သင်္ကန်းအသစ်တွေလည်းရနိုင်တဲ့ဟောတရားရမတွေဘက်ကလည်းတန်ခိကဌာနကထိဏဌာနဓမ္မဌာနဝိသေသဌာနအမတန်ထူးမြတ်တဲ့စီဝရဌာနကုသိုလ်တွေအများကြီးရ ဒီကထိန်လူပြီးဆိုတဲ့ကထိန်တမျိုးတဲ့လူတာမှမဟုတ်ပဲအခုပဲစိုးနေကအောင်မယ်ချိုးပွဲတွေကအောင်မယ်အာဒီပြင်လူပဲလူပဲလူပဲတွေသူ့ဟာနဲ့သူလူကြအကုန်လုံးဝိုင်းဝန်းပြီးတော့တယောက်တည်းမဟုတ်ဘူးဟိုကလည်းပါတီကလည်းပါတဟပုံညကာရီတဲ့ကုသိုလ်ကောင်းမှုတွေတိုးပွားသွားမိတလုံးနဲ့ထွန်းတာနဲ့မိလုံးပေါင်းတစ်ထောင်လိုက်ထွန်းလိုက်တော့တခါတည်းလင်းထိန်သွားသလို အဲ့တော့မိမိတယောက်တည်းပြုတဲ့ကုသိုလ်အများဝိုင်းပြုတဲ့အခါကျတော့ကုသိုလ်တွေကအများကြီးဖြစ်သွားတယ်အဲ့တော့သဟပုံညာကာရီတတ္တဝါတွေကိုအမြဲတမ်းချမ်းသာစေခြင်းနဲ့မြတ်စွာဘုရားမြတ်စွာဘုရားရဲ့ကရုဏာကိုဘလူမှမမေ့ဘူးဘယ်လူဘယ်နဲ့ဘယ်ပြန်မှမမမေ့ဘူးတတ္တဝါတွေကိုဒုက္ခမှလွတ်စေနေအဲ့ဒီအိုနာတဲ့ဒုက္ခမှအပြီးလွတ်ဖို့ကလေးမဲ့လေးဖို့ရမှာလို့အဲ့ဒီလေး တ်လေးဖို့ရဖို့အတွက်အခြေခံကဓမ္မတဖို့ရမှာအဲ့ဒီဓမ္မတဖို့ရဖို့အတွက်ဘာလို့လဲဝိပဿနာဉာဏ်အားကောင်းမှာအဲ့ဒီဝိပဿနာဉာဏ်အားကောင်းဖို့အတွက်တရားတွေပညာတွေအားကောင်းမှာအဲ့ဒီတရားတွေပညာတွေအားကောင်းဖို့အတွက်စေတနာထက်သန်ဉာဏ်ပညာအမျှော်မြင်ရှိမှာအဲ့ဒီစေတနာထက်သန်ဉာဏ်ပညာအမျှော်မြင်ရှိဖို့လဲကုသိုလ်ကောင်းမှုတွေကထောက်ပံ့မှာအဲ့ဒါကုသိုလ်ကောင်းမှုတွေတိုးပွားအောင်ထူးခြားတဲ့ကုသိုလ်ကောင်းမှုကထူးခြားတဲ့အကျိုးတွေပေးအောင်နာအကျိုးအနေတွေမှာထူးခြားတာတွေရှိပါတယ် အဲ့တော့အလူရှင်ဖြစ်တဲ့ဒကာဒကမတွေလည်းအကျိုးတရားတွေများပြားကြီးမားအလူကံပုဂ္ဂိုလ်ဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေလည်းပဲသင်္ကန်းစာဒီအားဖြင့်မဆင်းရဲတော့ဘူးအဲ့တော့ခီးသွားလာတဲ့အခါမှာပေါ့ပေါ့ပပသွားနိုင်တဲ့အာဘတိမကင်းလို့ခွန်ရတယ်အဲ့ဒီအကျိုးတရားတွေကိုရွှေညာတော်နဲ့မြင်ပြီးတော့မှကထိန်ကိုဖွင့်ပြလိုက်တာဘုဒ္ဓမဝါမထားတဲ့ယဟန်တော်တွေကထိန်ထွင်းဖို့ငါဖျားခွင့်ပြုတယ်ဆိုအဲ့ဒီဘာသာဝကညီနောင်သုံးချက်ကိုအကြောင်းပြုပြီးတော့ခွင့်ပြုလိုက် အဓိကကအတ္တမဒါနစာရဆိုတဲ့သိက္ခာပုဂ္ဂိုလ်အဓိကထားပြီးဖွင့်ပြလိုက်တာကျန်တာတွေပါရောပါသွားတာပေါ့အဲနံပါတ်3ကဘာလဲဆိုတော့ခဏဘောဓနာခိုင်းဘောစဉ်ခိုင်းဆိုတာ၄ပါးပေါ့ဥမာမပင့်တတ်တဲ့ဒကာဒကမတွေကသမင်းသားကြွပါခေါဆွဲသားကြွပါစသည်အဖြစ်လာပိဖိတပါးနှစ်ပါးသုံးပါးသွားစာအပြစ်မရှိဘူး၄ပါး၄ပါးတဲ့အလွန်လိုက်ပြီးဖုံးပေးမိအဲ့ဒါခိုင်းဘောစဉ်ဖြစ်သွားတယ် အဲ၄ပါး၄ပါးတဲ့အလုံးစုံစားတိုင်းစားတိုင်းအာပတ်တဲ့ကနာဘောဓနိပါစိတ်တိယံဆိုတဲ့တိုင်းစားတိုင်းစားတိုင်းခမင်းတလုံးဒုတ်တစ်ချက်ခမင်းတလုံးဒုတ်တစ်ချက်ပဲအဲ့ဒါသုံးစားရင်းနဲ့အာပတ်တဲ့နာပဲအဲ့ဒီအာဘမှာကင်းလို့ခွင့်ရသွားတယ်တဲ့ကတိအနိတင်ရတော့ခမင်းစားဖို့ပဲပင်ပင်ခေါ်ဆွဲစားဖို့ပဲပြင်မဲ့ဘလို့ပင်ပင်ညံတယ်လို့ပြင်အဲလေးပါမို့ပါလေးတဲ့လိုက်ပြီးဖုံးမေးလဲဘာမှအပြစ်မရှိတော့ဘယ်အထိလဲဆိုတော့တပေါင်းလာပြည့်နေချီသူတော်ကောင်းတို့ဘယ်အထိပါလဲ ကပောင်းလာပြည့်နေ့ဒီတရင်ကျွလာပြည့်ကျော်တရက်နေ့ကကပောင်းလာပြည့်နေ့အထီးတို့သာသနာမှာ ထူးခြားတဲ့အချက်ကလေးချားမှမရှိဘူးဝရဏကတဖာတို့မက္ခလိဂောသာလတို့ဘာတို့ညာတို့မကုသိုလ်မရှိအာကုသိုလ်မရှိအလူပိဒအကျိုးမရှိသူပြောချင်တာရှောက်ပြောတာဘာမှလည်းသိတာမဟုတ်မြတ်စွာဘုရားရဲ့သာသနာတော်မှာကန့်တက်ချက်ကလေးတွေစီကံလေးတွေအစီကြီးစီကြီးအမတန်ကြီးညိုဖို့ကောင်း အမတန်ကြည်ညိုဖို့ကောင်းတယ်ကြောက်ကြောက်နားလဲတဲ့ပုဂ္ဂိုလ်ကြောက်ကလေးမြင်လိုက်တာဘလောက်တန်ဖို့ရှိတယ်ကြောက်နားလဲသူကသိကြောက်နားမလဲတဲ့လူကတော့ဘာသိမလဲဘာမှမသိဘူးနီနီလေးဒီဝါဝါလေးတွေဒါပဲသိတယ်ကြောက်ကြောက်နားလဲလူကဒါပရမဒါနီလာဒါကောမုတ်စသည်အဖြစ်မြင်လိုက်တာနဲ့သိတယ်ဒါအရေးသွေးဘလောက်ရှိတယ်ကျိုးပနဲ့ချောင်းရှိတယ်ဘလောက်တန်တယ်အဲမြတ်စွာဘုရားရဲ့သာသနာတော်ကတခါတည်းအကန့်လိုက်အကန့်လိုက်အကန့်လိုက်ဆွဲတင်သွားတာတတ္တဝါတွေ ဘယ်ဟုတင်သွားလဲဆိုတော့သူကတိယနဲ့နိဗ္ဗာန်ကိုတင်သွားတာမြတ်စွာဘုရားစကားကိုလေ့လာမယ်နားလည်မယ်နားလည်တဲ့အတိုင်းလိုက်ငါကြင်ကြံကြုတ်ကိုအားထုတ်မယ်ဆိုရင် အားထုတ်နိုင်အားထုတ်နိုင်တလို့အဆင့်အမြင့်သွားတယ်အခုပြစ္ဆုတ်ပံမှာပဲအခုပြစ္ဆုတ်ပံမှာ မသေးသေးဘူးတရားတော်တွေကိုနားလည်ပြီးသဘောပေါက်ပြီးရုပ်ဒေနံတွေပဲအကြောင်းတွေအကျိုးတွေပဲလို့ကြာကြာနာနာသဘောပေါက်လိုက်တာနဲ့ရိုးရိုးလူမဟုတ်တော့ ဇူလသောတာပန်ကင်္ခာဝိတရဏဝိတုဒ္ဓိလို့ခေါ်တယ်သူလုံငါလိုပဲနေကြတာပဲသူပါသူဘာဘွဲ့ဒီပဲ BPSC ဘာဘွဲ့ရရဘာကြီးပဲဖြစ်ဖြစ်ဘုဒ္ဓဇာဘုဒ္ဓဇင်ပဲသုလသောတာပန်လို့နာမည်မတတ်နိုင်ဘာဖြစ်လို့ရုပ်တည်နံနေအကြောင်းနေအကျိုးတွေမသိရင်သုလသောတာပန်မဟုတ်ဘူးရုပ်တည်နံနေလည်းသိတယ်အကြောင်းအကျိုးလည်းပိုင်မနေနေသိပြီဆိုအဲ့ဒီလူဟာသုလသောတာပန်သောတာပန်အငယ်သားမညံဖုန်ညာရတော့မယ်ကတ်နေပြီ တော့အဲ့ဒီမှာဆက်သွားဖြစ်ဖြစ်ဒီမြင်ဖြစ်ဖြစ်ဒီဖြစ်ဖြစ်ဆိုရင်မဟာသောတာပန်ဒီလူဘဝမှာလူဘဝမှာမသေးခင်ကိုအစဉ်တန်းကမြင့်သွားဟာဒီလူကပုထုဇဉ်မှာကွာအာအနာပုထုဇဉ်ဘာမှမသိဟာဒါကလျာဏပုထုဇဉ်ကုသိုလ်အကုသိုလ်တွေနားလဲတယ်ဟာဒါသူရတာတဲ့သုလသောတာပန်ဟာဒါသူရတာတဲ့မဟာသောတာပန်ဒါမြတ်စွာဘုရားတရားတော်တွေနားလဲရင်နားလဲသလောက်ကျင့်နိုင်ရင်ကျင့်နိုင်သလောက်အခုဘဝမှာကိုအစဉ်တက်သွား လူမသေးခင်နဲ့အဆင့်အတက်သွားသေမတက်တာမဟုတ်ဘူးမသေးခင်နဲ့တက်သွားတာကုသိုလ်ကောင်းမှုတွေပြုတဲ့သူတွေကြည့်ပါလားအခုနှစ်တိုင်းနှစ်တိုင်းကထိန်ချင်းနေတယ်ဟိုမလူဓမ္မလူဟိုမလူဓမ္မလူစင်းစရာတွေမှတ်မထားတော့လဲပြန်တွဲကြည်တန်းဆိုတော့မတို့နှစ်တိုင်းနှစ်တိုင်းကုသိုလ်တွေလုပ်နေတယ်ပြန်တွဲကြည်တန်းဝမ်းနေစရာလားဝမ်းသာစရာနိုင်ငံခြားကလည်းလမ်းလှူတာဟိုမှာလမ်းခင်းတဲ့လည်းလှူပြန်အခုလမ်းခင်းတာတွေနိုင်ငံခြားကလှူတာတွေအများကြီးပဲ လမ်းခင်းတဲ့အထက်လည်းလှူပြန်ပြီကျောင်းဆောက်တဲ့အထက်လည်းလှူပြန်ပြီကထိန်နဲ့လည်းလှူပြန်ပြီပေါ်ဝါယနာလည်းလှူပြန်ပြီအဲ့ဒါတို့ရွှေအိုးတွေမြုပ်နှံနေတာမလားအဲရွှေအိုးတွေအနုဂါမိကရွှေအိုးတွေအနုဂါမိကရွှေအိုးတွေအေတောနိတိတုနိဟိတောအဇေယောအနုဂါမိကောပဟာယခမိယေတုအေတံအာဒါယခိစတိ အတူချုပ်အနေနဲ့ပြောရင်ဧသောနိတိသူနိဟိတောသူနိဟိတောကောင်းစွာတုံမြုပ်အပ်သောကောင်းစွာလှူဒန်းဆောက်တည်ပွားများအပ်သောကုသိုလ်ကောင်းမှုသည်အစေရောဘေယံသူမှအနိုင်ကျင့်လို့မရသူတော်ကောင်းတို့လှူထားတဲ့အလှူကုသိုလ်ကိုသူများလာအနိုင်ကျင့်လို့ရပါအနုကာမိကောတဲ့သူတော်ကောင်းတို့ပြုထားတဲ့ကုသိုလ်ကောင်းမှုအကုန်လုံးတော့ဘယ်မှတ်မိမလဲဟိုမှာလဲလူဟိုမှာလဲလူဟိုမှာဆရာလေးတွေလှူတော်တော့အများကြီးပဲ ဟိုလူဟိုကထိန်မွဲလည်းပါတာပဲသူတို့ဟိုကထိန်မွဲလည်းပါဝေယဝဆာလည်းလောက်တာပဲမိုးချုပ်တခါတည်းညာကြီးမိုးချုပ်လောက်လိုက်ကြကြိုင်လိုက်ကြကုသိုလ်တွေစည်ရင်ပေးမထားတော့မမမိမမမိလဲမမမိရင်နေပါသေးသူတို့ကတော့နောက်ကလိုက်တာကိုလောက်ထားတဲ့ကုသိုလ်တွေမလားအဲအောက်နောက်ကနေလိုက်ပြီးကျေးဇူးပြုတော့အနုဂါမိကဥစ္စာလို့ခေါ်တယ်ဒါကုသိုလ်ကောင်းမှုရှင်နေအမြဲတမ်းလှူနေတာလေအဲဘလောက်ဝန်တာဟုတ်

အာသင်္ကန်းတွေလှူခဲ့တယ်အရန်သင်္ကန်းတွေလှူခဲ့တယ်အာစာအုပ်တွေလှူခဲ့တယ်စွန်းတွေလှူခဲ့တယ်လှုပ်အားပေးခဲ့တယ်အဲ့ဒါလေးအာယုံပြုဖြတ်ဆိုသေးသွားကောင်းတဲ့နေရာရောက်တာကုသိုလ်နဲ့သေးတာလေသူတော်ကောင်းအဲ့ဒါအာဓာယဂစ္စတိဆိုတဲ့ဂုံစားပေလို့အာဓာယဂစ္စတိလို့ခေါ်တယ်ယူသွားလို့ရတယ်တဲ့မပြီးသေးဘူးရှိသေးတဲ့ဂုံเนี่ยအတ္တဒါရဏမင်းညေတံအာစောရဟရဏောနိတိ ကယိရာတတိရောပုံညာနိယောနိတိအနုဂါမိကောနောက်ကတကောက်ကောက်လိုက်တဲ့ယောနိတိအကျင်ကုသိုလ်ကောင်းမှုရှိုးကြီးဟာအင်းကြီးတန်သူတစ်ပါးတို့နဲ့အတာဓာရဏမဆက်ဆံဘူးသူများတွေနဲ့မဆက်ဆံဘူးတဲ့ကိုယ်ပိုင်ဥစ္စာအစစ်ဖြစ်တယ်တဲ့အခုသူတော်ကောင်းတို့တာမယာတွေကြွဲကိုတွေစိုက်ထားတယ်ငါဥစ္စာလို့ပြောလို့ရပါအဲငါဥစ္စာလို့ပြောဒါနဲ့ဟုတ်သွားလိမ့်မယ်ဟုတ်တယ်မလားငါပြောပဲငါပြောပဲမမတ်ကြီးပဲကြံခဲ့တယ်အခိုင်မရှိတော့ဘူး ကဲကိုပိုင်ဟုတ်ရလားကိုပိုင်မဟုတ်ဘူးကိုပိုင်မဟုတ်ဘူးဆိုင်ကယ်တော်မှမသွားတယ်မလားအဲအဲကိုပိုင်ဘုံဆိုင်နေဘုံဆိုင်နေဘုံဆိုင်ဟိုဘုံဆိုင်ပေါ်တာမဟုတ်ဘူးအကုန်လုံးနဲ့ဆိုင်တာပေါ်တာလားအကုန်လုံးနဲ့ဆိုင်တဲ့ဘုံဆိုင်နေတဲ့ရေမီမင်းခိုးသူမချစ်မနစ်တဲ့တော်သူရန်သူမျိုး၅ပါးနဲ့ဆက်ဆံနေတာကိုပိုင်လို့ပြောလို့မရဘူးအချိန်မရွေးပျောက်ဆုံးနိုင်တယ်ပျက်စီးနိုင်တယ်ဟုတ်တယ်မလား သူတော်ကောင်းတို့အခုလှူထားတဲ့အလှူကိုရေမင်းမင်းခိုးသူမချစ်မနဲ့တတ်တော်သူရန်သူမျိုးငါးပါးဖြတ်စီးလို့ရပါမရပါဘူးအဲ့ဒါကိုပိုင်အင်ကြီးတန်သူတော်ဘာတို့နဲ့အတာရဏမဆက်ဆံတော့ကိုပိုင်ဥစ္စာမှန်တယ်ကိုပိုင် အစ်စ်ပဲသူတော်ကောင်းတို့ရောင်းချနေဗာရညာတွေပေါ့ပစ္စည်းတွေပေါ့ဗျာတာမန်သီးတွေကြွယ်ပေါ်သီးတွေကိုရောင်းနေတော့သူများခိုးပါနေတတ်နိုင်မှာ အဲခိုးတယ်ဆိုတာဗျောင်ပဲခိုးမလဲတိတ်တိတ်ခိုးတာဗောဗျဟုတ်တယ်မလားအဲခိုးရင်လည်းခိုးမယ်အကြောင်းမျိုးမျိုးနဲ့အနိုင်ကျင့်ရင်လည်းကျင့်မယ်အမျိုးမျိုးလုပ်မယ်ကိုယ်ပိုင်ပစ္စည်းလို့ပြောလို့ရပါသူတော်ကောင်းတို့အခုလှူထားတဲ့ဒါနဆောက်တည်တဲ့သီလပေါပွားများတဲ့ဘာဝနာကိုလာပြီးခိုးလို့ယူလို့ရပါကိုယ်ပိုင်အစစ်ဘလောက်အထိစစ်တယ်လဲဆိုတော့မိဘနဲ့သားသမီးတော်မှပဲသဘောတူမှရတယ် ဥပမာမိဘကလှူဒန်းနေတယ်မမိဘတွေပါတယ်လှူဒန်းနေသားသမီးကသဘောမတူဝါဒီအဖိုးကြီးတွေကဟိုလှူဒီလှူနဲ့ကိုယ်မှလည်းရှိတာမဟုတ်ဘူးပြောမရဆိုမရနဲ့သူတို့သားသမီးကသဘောမတူဆိုပါတော့ဗျာအဲ့ဒီသားသမီးမရဘူးအဲ့သားသမီးမရဘူးမိဘပဲရမိဘစေတနာထားတာလေမှန်ပါဗျာတချို့ကြတော့သားသမီးကလှူတယ်မိဘကဝန်တိုးတယ်သားသမီးကဟိုဟာလှူဒီဟာလှူလှူတယ်သားသမီးတွေကမိဘ တဝင်းတိုးလည်းမလူခြင်းဘူးမဟိုလူဒီလူပစ္စည်းတွေကုန်မှာပေါ့ကို့စားစရာမရှိပဲနေမဲ့ဆွန်းလောင်းတာတော့မှသူကမိဘမလောင်းသားသမီးကလောင်းတာအိမ်နေမှာလေယောက်ျားလည်းမတူးလေဗျာမိမလောင်းတာများသောအားဖြင့်ဟုတ်တယ်မလားယောက်ျားစာအုပ်ဖတ်နေထတော့မထားဘူးမှန်သွားလောင်းလိုက်ဒီမဆိုင်ဘူးသူယောက်ျားတွေဟုတ်လားအဲမှန်သွားလောင်းလောင်းချင်လောင်းမလောင်းချင်နေဒါပဲသူသူ့လို့သူလုပ်နေတာယောက်ျားမရဘူးသူတော့အောင်လို့ ငါလောက်ထားတာပဲဆိုပြီးမကြွားနဲ့မရအောင်စေတနာပါမရစေတနာမပါရင်မရဘူးအဲ့ဒါဘလောက်ကိုပိုင်စစ်တယ်လဲဆိုဟုတ်လားယောက်ျားလူတွေမိမသဘောတူမှမိမပါရယောက်ျားလူတွေမိမသဘောမတူမလွဲတာမရှောင်လာတော့လားကြိတ်မိန်နေလဲရတယ်သဘောမတူဘူးမိမမရဘူးမိမလူတွေယောက်ျားကသဘောမရဘူးမိဘလူတွေသားသမီးသဘောမတူသားသမီးမရဘူးသားသမီးလူတွေမိဘသဘောမတူမိဘမရဘူး ကဲကိုပဲမစစ်ဘူးလားဗျာအင်းကြီးတန်သူတစ်ပါးတို့နှင့်အာသာဒါရဏမဆက်ဆံသောဏိတိကိုယ်ပိုင်ဥစ္စာစင်မြမှန်လာပါပဲကိုယ်ပိုင်ဥစ္စာအစ်စ်ပဲထိဏနာကိုပြောနေတာနော်တော်ကောင်းဝိသေသဆိုတာထူးခြားတဲ့ဒါနာတဲ့အဲ့ဒါအကျိုးတရားတွေအများကြီးပဲထားလိုက်တော့စေတနာပလဝမြတ်ဒါနညညာနာစေတနာအားကောင်းတယ်တော်အတင်းအာမလူပါဟဲ့လူပါဟဲ့အတင်းပြောတယ် တာမလို့ရှိတယ်လို့နည်းနည်းလေးပြောလိုက်တာနဲ့တန့်လှူတာမလားအဲလာပြီးတော့ဖြတ်ပိုင်းကြီးနဲ့လာပြီးတော့အတင်းအာရမလာပြီးကျွေးတောင်းဆိုလို့တောင်းနေတာမဟုတ်ဘူးပြောလိုက်တာနဲ့တန်းလှူတာအဲ့ဒါစေတနာမကောင်းဘူးလားဗျာအဲစေတနာကောင်းတဲ့အတွက်စေတနာဟာကံတရားပဲလေစေတနာကောင်းရင်ကံကောင်းဖို့မကျိန်းနေဘူးလားဗျာဟာကျိန်းနေပဲကျိန်းနေပဲအကျိုးပေးမှာတော့ကျိန်းနေဘာမှတွက်မနေနဲ့အကျိုးကျေးဇူးတွေအများကြီးရမယ်တော့ကောင်းမှာလား မျက်ညာနာတဲ့ဉာဏ်ပညာရှိတဲ့သူမှလည်းလှူနိုင်တာဉာဏ်ပညာအရေးကြီးတယ်နော်တော်လောကမှာလူပဲဖြစ်ဖြစ် တိရစ္ဆာန်ပဲဖြစ်ဖြစ် အဖွဲ့အစည်းပဲဖြစ်ဖြစ်သဘောကျတရားရှိတယ်လို့သဘောမကျတရားတွေလည်းရှိလင်မယားကြီးတော်မှာအကုန်တဲ့တာမဟုတ်ဘူးဟုတ်တယ်မလားဒီအကြီးဥသောသားရေမှန်ရလားအေးဟုတ်ဟာလားတဲ့တဲ့ခါလဲတဲ့တယ်ပေါ့ဗျာအစင်ချောတဲ့ခါလဲချောတယ်အစင်မချောတရားတွေလည်းမချောတရားတွေအများကြီးပဲဟုတ်တယ်မလား ချောစရာလည်းရှိတယ်မချောစရာလည်းရှိတယ်ဝတ်တယ်အောင်လို့လို့ပေါ့ဗျာချောလိုက်မချောလိုက်ပေါ့ဟုတ်တယ်မလားအဲ့တော့ဘလူပဲဖြစ်ဖြစ်ဘယ်တန်ငါပဲဖြစ်ဖြစ်ကိုသဘောကျစရာလေးလည်းရှိသဘောမကျတာလည်းရှိဟုတ်တယ်မလားသဘောကျစရာမကျစရာဘာမှမတွဲနဲ့တန်ခါဆိုတဲ့စိတ်မျိုးနဲ့ထားရတယ်သူတော်ဟုတ်တယ်မလားဟာဒီတန်ခါတော့စိတ်တူတယ်တော်တော်သူကဆိုတော်ရုံကလုံးနှမ်းစီလောက်ပဲဖြစ်တော်တော် ဟုတ်တယ်မလားအဲအာဒီတန်ဃာတော့အပြောအပေါက်ဆိုးတယ်ဆိုးဆိုးသူကသူဆိုးကြုံလို့မဆိုးညင်နေကိုလှူတာတန်ဃာကိုလှူတာလေသူ့ဒေါသတွေလောဘတွေကိုလှူတာမဟုတ်ဘူးတန်ဃာကိုလှူတာမလားဆိုတော့ဉာဏ်ပညာကိုပြောနေတယ်ဟာငါတို့နဲ့ခင်တဲ့တန်ဃာတော့ငါတို့နဲ့မခင်ဘူးဟာငါတို့လူမျိုးငါတို့လူမျိုးမဟုတ်ဘူးအဲ့တော့ပုံကိုယ်ပေါ်ရောက်နေလို့ရှိရင်ဒီစေတနာတန်ရှင်းစင်ကြပါတော့ ရှမ်းပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ကရပဲဖြစ်ဖြစ်ရခိုင်ပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်တန်းကာစိတ်မို့ထားမယ်လို့ဟုတ်တယ်မလားအဲစေတနာတန်ရှင်းစင်ကြယ်မတော်ဘူးလားတော်အဲတန်ရှင်းစင်ကြယ်တာဉာဏ်ပညာ6တော်ကောင်းအခုဒီမှာတော်ကောင်းတို့ BBSC ဘွဲ့မရတော့လဲဉာဏ်ပညာကြီးတဲ့သူတွေရှူတာဗျဒီအလှူဟာဉာဏ်တုံးတဲ့သူတွေမလှူနိုင်ဘူးတော်ကောင်းဉာဏ်ပညာကြီးတော့ အပြည့်အနာစာတွေမကြည့်ဘူးတန်ဃာကိုလှူတာတန်ဃာအတွက်တန်ဃာတဒိမတို့လှူတာမလားဆိုတော့အောင်လို့အဲအဲ့တော့ကုသိုလ်တွေအကြည့်ကျယ်မရဘူးလားဗျာယူတတ်ရင်ရတယ်ဆိုတော့အဲ့ဒါပြောတာဒီပြစ်ဟာကိုမပြောနဲ့ဟုတ်လားကုသိုလ်ကိုပြောနေတာတော့တို့အောင်ကုသိုလ်ယူတတ်ရတယ်ရိုးစင်တယ်ထားတယ်တောက်ချင်တဲ့လူတောက်မှာပေါ့ကိုမကြိုက်တဲ့လူမတောက်နဲ့ဆိုရပါအဲဘလို့တောက်တောက်တောက်ချင်တဲ့မှာယူပြီးွားတာလေဟုတ်တယ်မလား ဖွဲ့ပါယူယူဖွဲ့ယူလဲယူဘာသူရက်ကောက်ကိုခွက်လို့တာဟုတ်ဗျယူယူချင်းယူမယူချင်းလေးတို့ထတ်ထဲမယ်အဲ့ဒီလိုစေတနာပြတ်တော့ကို့မှာကုသိုလ်တွေမတိုးပါဘူးလားအဲတန်ခါကိုယူမှဉာဏ်ပညာကိုပြောနေတယ်စေတနာဘလဝဉာဏ်ညာတော့နှစ်ခုကအတွဲဇနီးမောင်နာလို့ပေါ့ဗျာဇနီးမောင်နာဆိုတယောက်နဲ့တိုင်ပင်ပြီးတော့အလုပ်လုပ်ကြတယ်မလားအဲစေတနာနဲ့ပညာနဲ့ကလည်းဇနီးမောင်နာပဲတို့လည်းများမရောက်ပဲကိုယ်ပဲပြီးလုံးလုံးရတာတော်တော်ကောင်းဟုတ်လား စေတနာကောင်းနေနဲ့ဉာဏ်မကောင်းလို့ရှိရင်ပွက်သွားငါငါတို့မကြိုက်ဘူးကွာအဲ့ဒါကြီးမလုပ်ချင်ဘူးကွာသူနဲ့နော်စင်ထုံးဟောဉာဏ်မပါဘူးစေတနာပွက်သွားဟုတ်တယ်မလားဟောစေတနာတစ်ခါတစ်ပွက်ပြန်စေတနာကငါတို့မှနည်းနည်းပဲရှိတယ်ပါညာဆိုဟောစေတနာပွက်ပြန်တော့ဉာဏ်ပညာကောင်းမှန်းသိပြီနဲ့မလိုက်နိုင်ကြဘူးနှစ်ယောက်ညီညွတ်တော့မှအဆင်ပြေတယ်မလားစေတနာလည်းကောင်းကောင်းထားဉာဏ်ပညာနဲ့အုပ်ထိဟေးငါတို့လူကတန်ခါတော်လူလား ငါတို့လူလားနိဗ္ဗာန်အတွက်လူလားငါတို့ရှိလို့လူတာမဟုတ်ဘူးအဲသိလို့လူတာရှိဖို့လူတာမဟုတ်ဘူးသိဖို့သိဖို့မညာပုံညာကိုသိဖို့လူတာကဲဘာငါတို့နည်းနည်းလေးလူလို့အားငယ်တရားမလို့ကိုတန်းနဲ့တော့လူရမှာဆိုတော့ကောင်းဉာဏ်ပညာရှိဖို့အရေးကြီးတယ်နော်အာငါတို့နေတဲ့တစ်ပေါင်းလူတစ်ထောင်တစ်ချက်ပဲလူလူလူလို့ရတယ်ဆိုတော့ကောင်းဘလို့ကမတားဘူးငါးပြားလည်းလူလူလူလို့ရတယ် စေတနာမလားဆိုတော့ကဲပတ်သက်မလူနိုင်ဘူးလေလောဘပေးလို့မရဘူးလားအဲ့ဒီလိုစေတနာမေတ္တာနဲ့ဉာဏ်ပညာနဲ့တွဲလိုက်တဲ့အခါကျတော့မွန်မြတ်တဲ့ကုသိုလ်တွေမရဘူးလားဗျအဲ့ဒါကြောင့်မို့လို့ကတိဏာနာဟာထူးတယ်ထူးကြတယ်မွန်လဲမွန်မြတ်တယ်ထူးကြမြတ်လားကတိဏာနာထူးကြလို့မွန်မြတ်လုံးအားကြီးလို့ဒီကတိဏာနာတစ်နှစ်မှတစ်ခါရတဲ့ကုသိုလ်ရအောင်ယူရမှာဟုတ်လား ဘယ်ကြောင့်မဲ့ဖြစ်ဖြစ်ကိုမမတဲ့မမတဲ့နိုင်လေးညော့ဒါနဲ့တော့ထိုက်ဟုတ်တယ်မလားဟာလို့ငွေလောလောဆယ်ငွေမရှိဘူးလောပေးမယ်မရဘူးလားဗျာမသေးခင်မှာလောကခေါင်းနဲ့ရောက်သွားတော့လောလို့ရပါအောင်မလားအဲအဲ့တော့ထူးခြားမွန်မြတ်တဲ့ကုသိုလ်တွေမရဘူးလားဗျာအဲ့ဒီကုသိုလ်တွေကိုအကြောင်းပြုပြီးတော့နိဗ္ဗာန်ကိုသွားမှာတော့သူတော်ကောင်းတို့ကိုမမီမကန်းနဲ့နေအလေကားနဲ့တက်ရတယ်လေ လေကားနဲ့တက်လိုက်တော့မြင့်တဲ့နေရာမရောက်ဘူးလားအဲအဲ့ဒီလိုပဲသူတော်ကောင်းတို့ဉာဏ်ပညာဥရှိတဲ့ကုသိုလ်ကောင်းမှုလေကားနဲ့တက်လိုက်တော့မဉဏ်ဖုန်ဉဏ်နိဗ္ဗာန်ကိုရောက်တာပေါ့ဗျအဲ့ဒါမို့တထိဏနာထူးကြမြတ်လတထိဏနာထူးလဲထူးကြတယ်မြတ်လဲမြတ်တယ်ထူးကြတဲ့မွန်မြတ်တဲ့တထိဏနာကြီးငါတို့စီးဘူးရပေပြီဟေးဆိုတော့ဝါလာဘုံမကောင်းဘူးလားဗျာအေးကျိုးတရားတွေအများကြီးကြံသေးတယ်သူတော်ကောင်း သူဝနတာသူတရတာသူတန်ဌာနာသူရူပတာအာရိပစ္စာပရိဝါရောတဗ္ဗမေတေနလဗတိသူဝနတာမျက်နာအရှင်ရွှေလို ဝင်းဝတင်တယ်လှပါခြင်း၎င်းသူတရတာတာငိမ့်ညောင်းအတန်ကောင်းခြင်း၎င်းသူတန်ဌာနာပုံပန်းတန်နှန်းတင်တယ်လှပါခြင်း၎င်းသူရူပတာကိုယ်သားကိုယ်ရေဆိုးဆိုးပြည့်ပြည့်တင်တယ်လှပါခြင်း၎င်းအာရိပစ္စာပရိဝါရော အစိုးရချင်းခြံရံများချင်း၎င်းဣတံတပ်ပံဤအလုံးစုံကိုဣတိနာတနေ့မှာတခါကျိနာမဟာဘုံကထိန်ဒါနကြီးဖြင့်လဘတိမုတ်ချပိုင်မိုင်ရနိုင်ပါပေတည်းယဟနာမဖြစ်သေးရင်ဘယ်သူပဲဖြစ်ဖြစ်လှကြင်တာပဲဟုတ်တယ်မလားအဲလူတွေမဟုတ်ယဟန်နေလည်းလှကြင်တာပဲသင်္ကန်းယူရတယ်လေ ညာတော့ပြောပါတယ်ဟုတ်တယ်မလားအဲလူအပြည့်တင်းတယ်လေလာလာပါပါတတရဖြစ်ရှင်တာပေါ့ဗျာဟုတ်လားအဲ့ဒါဒီခေါ်တဲ့ဖြစ်တယ်သူကလည်းတတရဖြစ်ရှင်တာအဲ့တော့အဲကုသိုလ်ရှိမှစတယ်ဟုတ်မယ်အကြည့်ကြလားဟုတ်မယ်အဲသတိထားမနေနဲ့နော်တို့အောင် အဲလှပြီးတော့မဲ့ရော့နေလို့လို့ရှိရင်လည်းကိုယ့်အတွက်နဲ့သူများတွေဒုက္ခရောက်ကုန်မယ်။ဘုံမာတာနီတို့လိုလေ။ဘုံမာတာနီတို့လိုမြင်လာတဲ့တခါတည်းအဲ့ဒီမျိုးသမီးမြင်တဲ့ယောက်ျားတွေယူရထွက်ကုန်တာတိတိဝိမင်းကြီးတော်မှာဆင်မောကြမလို့မနဲ့ထိတ်ထား။ကဲအဲ့ဒါပါတင်ငန်းလူလို့မလားအဲ့ဒါ။အဲ့တော့တက္ကမကြီးတွေလှတာပတာကိုအရန်စုမတောင်းနဲ့။ဟလား။အလူရှင်တွေအလူရှင်တွေပြောနေတယ်။အခုနည်းနည်းပါးပါးလှတာတော့မှတက္ကကြီးကအတင်းတခါတည်းနဲ့ ချုပ်ချယ်နေဟုတ်တော့မလားအဲ့တော့များများလှရင်ပုံမဆုံးလားဗျာအဲ့တော့ဘာလှရင်ကောင်းအေးနှလုံးသားလှအောင်ကြိုးစားကြလူလှတာကအငယ်များတယ်ညာဟုတ်လားတော်များတယ်များတယ်အမတန်များတယ်လူလှတာဟုတ်လားနှလုံးသားလှအောင်ကြိုးစားကြနှလုံးသားလှအောင်ဆိုတော့မဉ္ဇဏ်ဘုံညာရအောင်ပြောတာတော် မဉ္ဇဉ်ဖူဉ္ဇဉ်ရတော့အဝိဇ္ဇာတဏှာကိုပယ်တတ်နိုင်ဝိဇ္ဇာတဏှာပယ်တတ်နိုင်တော့ယဟနာမကြီးဖြစ်တာဗောဗျာယဟနာမကြီးဖြစ်တော့ဟိုကလာပြီးတော့ဟိုကပြောတရားပြောပြောတရားလိုပါအောင်မလားဟိုလူအလုပ်ဒီလူအလုပ်သားသမီးအလုပ်ယောက်ျားအလုပ်လုပ်ပေးတရားလိုပါအောင်မလားအဲ့လားနှလုံးသားလှရင်ဘာမှလုပ်ရှာမလို့ဘူးလုံးချုပ်တယ်ဟုတ်တယ်မလားအဲ့ဒါကြောင့်မို့လူလှတာကိုမမမောနဲ့နှလုံးသားလှတာကိုစုတောင်းညာတော်ဟုတ်လားအာရဉ္ဇဉ်ကြောင့်အတန်ကောင်းတဲ့အစာအချင်း ဒီကုသိုလ်အကျိုးတွေကအများကြီးပဲတဲ့စေတနာထက်တဲ့တန်တာနဲ့လှူဒါန်းလို့ရှိရင်အသက်ရှိတာတို့စေလာတို့ချမ်းသာကြည်တာတို့အကုန်လုံးရဒါတွေမကသေးပါဘူးတဲ့ရတရားတွေအများကြီးရှိသေးတယ်ဟလားပတိတရိဇံဣတရိယံသကဝတိဒုက္ခံပိယံဒေဝရိဇံပိဒိကေတုတပ္ပမေတိနာလဗတိပတိတရိဇံပတိတရိမိရှိတင်ချမ်းသာသည်၎င်း ဣတရိယဧကရေမင်းဤရှိတဲ့ချမ်းသာသည်၎င်းပြယံချစ်ခင်လိုလားနှင့်တပွဲဖြစ်သောစက္ကဝတ္တိဒုက္ခစัจ java ရေမင်းကြီးတို့ဤရှိတဲ့ချမ်းသာသည်၎င်းဒိဗေသူနပိနာလောက၌ဒေဝရဇံပိနမင်းကြီးတို့ဤရှိတဲ့ချမ်းသာသည်၎င်းအတ္တိရှိပါပေဧတံတပံဤလုံးစုံကိုပရိစัจ java ရေမင်းကြီးတို့ရဲ့ရှိတဲ့ချမ်းသာနမင်းကြီးတို့ရဲ့ရှိတဲ့ချမ်းသာအလုံးစုံကိုဧတေနာ ဒီနေ့မှာတခါကျိတ်နဲ့မဟာဘုံကထိန်ဒါနာကြီးဖြင့်လဗ္ဗတိမုတ်ချပိုင်ပိုင်ရနိုင်ပါပေတတိကုသိုလ်ကောင်းမှုအကျိုးတရားတွေမနာများဘူးလားတော်အကျိုးတရား ဒီနာနာရမယ်ကုသိုလ်ကောင်းမှုကြီးငါတို့စီးမှုရပဲဒီကုသိုလ်ကောင်းမှုတွေဝမ်းမြောက်ဝမ်းသာဖြစ်ပြီးတဲ့အခါကျတော့မြတ်စွာဘုရားရဲ့ဒေသနာတော်ကိုဆက်ပြီးနှလုံးသွင်းရမယ်နော်မြတ်စွာဘုရားအဲ့လိုကထိန်ခွင့်ပြုပြီးတဲ့အခါကျတော့အာဝေကတိုင်းသားဗဒဝကေကြီးတော်သုံးညိတ်တို့ပင်မနာတွေပါတွေလျှောက်ထားတဲ့အခါကျတော့ခြေသားတို့ခြေသားတို့သွားလာရရှုနေနုံးနေနဲ့ပင်မနာဟာဘာမှမပြောပါတော့သေးဘူး အနာမတကောယမိတ်ခွေတန္တာရောပုပ္ပကောတိနပညာယတိအဝိဇာနိဝရဏနံတတနံတနာတံယောဒနာနံတန္ဓာဝတံတံတရတံမမင်းစေဝတုံမာကင်္စာပြမနွမ်းနေနေတဲ့ယဟန်တော်တွေကိုမြတ်စွာဘုရားဒီချိန်ခါမှာဒီတရားနဲ့တင့်တော်တယ်မြတ်စွာဘုရားရွှေဉဏ်တော်ရှိတာဟုတ်လားခြေသားတို့ငါဖရာရောတင်ခြေသားတို့ရော အဝိဇ္ဇာပိတ်ဖုံးကွယ်ကာပြီးတော့တဏှာတာယောစင်နဲ့ချီနှောင်ထားတဲ့အတွက်ကြောင့်မလို့ငါတို့ကဟိုဘွားကနေဟိုဘွားဟိုဘွားကနေဒီဘွားဒီဘွားကနေဟိုဘွားအဲ့ဒီလိုအပြန်ပြန်အလှန်လှန်ပြေးသွားကျေလည်ခဲ့ရတဲ့တဏ္ဍာရဲ့အရှိဆုံးဟာရှာလို့ကိုမတွေ့နိုင်ဘူးတဏ္ဍာအမှန်တန်ရှိတယ်ဆိုတာပြောတာဟလားအခုကြည့်ပါလားဘုရားပေါင်းနှစ်ကျိတ်ရှိစုကတ္တဆိုတူဆို၄၀ကျင်းတဲ့ကဘာတသိတခါပါတော့ဖြန်းကြသေး နှစ်ကြိမ်ရှေ့သူပွင့်သွားပြီအခုဘောတော်မြတ်စွာဘုရားသခင်ဒီဟဲ့လားဟဲ့လားရိမတိမြတ်စွာဘုရားလာတော့နှစ်ကြိမ်ရှေ့သူပွင့်သွားတယ်ဒုက္ခရိဒိဗ္ဗမရောက်ဘူးအဲ့တော့ဟိုဘွားရောက်ဟိုဘွားကနေဒီဘွားဒီဘွားကနေဟိုဘွားဟိုဘွားကနေဒီဘွားဆိုတာဟိုနာတဲ့ဒုက္ခတွေလက်ခံနေရတာမလားဟိုဘွားရောက်တယ်လဲအိုနာသေးပဲဒီဘွားရောက်တော့လည်းပဲ ဟာဒုက္ခတွေလှက်ခံနေရတာမလားအဲ့ဒီဒုက္ခတွေကိုအဝိဇ္ဇာကဖုံးထားတယ်ဟောခုနတော့ကသောတာပန်တရားကအနာဂံဖြစ်နေတဲ့ယဟန်တော်တွေကိုဟောနေတာနော်တော်အဝိဇ္ဇာကဖုံးထားတယ်ပုထုဇဉ်ဆိုတော့ပုံဖုံးတာပေါ့ဗျာဟုတ်လားဒီဘဝကဟိုဘဝဟိုဘဝကဒီဘဝဆိုတော့ပြောတော့သံဃာကျင်လေလူကျင်နေပြီပါ냐ဆိုတာပြောတော့ ပေါ်တယ်တကယ်ကြတော့ခဏခဏသိရတာမလားပိုတဲ့ဒုက္ခတွေနားတဲ့ဒုက္ခတွေသိတဲ့ဒုက္ခတွေအဖမှန်ထက်ထမချိမဆန်ခံနေရတဲ့အချိန်ကာလဟာဘယ်ဟာလဲဆိုဟာလားအဲ့တော့မြတ်စွာဘုရားကခြေသားတို့ခြေသားတို့လည်းဘင်းကိုဖြတ်လို့ကြာလာတဲ့သွေးတွေနဲ့သမုဒ္ဒရာလေးတွေမှာရှိတဲ့ရေတွေနဲ့ခြေသားတို့ဘယ်ဟာကများမယ်ထင်လဲဉာဏ်ပညာရှိတဲ့သူတွေကိုမေးတာမြတ်စွာဘုရားဟာလား သူတော်ကောင်းတို့အမှတ်တမဲ့ဆိုရင်သုံးတရာများတဲ့ချိန်နော်အဲသတ္တဝါတူတယောက်လေပင်ကဖြတ်ခံလို့ကြတဲ့သွေးတွေကသမုဒ္ဒရာလေးတွေမကတော့ဘာလို့လဲကဘာပေါင်းများစွာလဲဆိုတော့တကဘာမာကိုဘဝရေသွက်နိုင်မှာတကဘာမာကိုအကြအိပ်ပဲဆိုတော့ဟုတ်လားအဲကဘာပေါင်းအတင်ချေအနန္တဆိုတော့ဟာတော့ကြသူများဘက်ကထဲမှာအစားခံတယ်သူများဓာတ်နဲ့အသက်ခံတယ်သူများ လာတဲ့အသက်ခါပြန်ပြီးသူများတဲ့အနေကျင့်တာခါပြန်ပြီးဟာဒုက္ခတွေများဘူးလားများပါဗျာအဲ့ဒီလိုဒုက္ခတွေအကြီးအကျယ်ရောက်ခဲ့တာချက်သားလို့ပြီးထားကြဒုက္ခကိုမြင်အောင်လို့ဆိုတော့အနိစ္စဒုက္ခနဲ့ဘလူကိုသွားပြီးတော့ရှင်းအောင်မြင်အောင်လုပ်ရတယ်ဆိုတော့အနတ္တကိုမြင်အောင်လုပ်ရတယ်ပြီးတော့ကဘာမှာအတ္တကြီးဆိုးနေတာလေ ကဘာမှာအတ္တကြီးဆိုနေတယ်အတ္တဆိုတဲ့သဘောထထထထနာမသဘောပေါက်တာနော်တကယ်ရှိနေတဲ့ကယုံနာနာပါခန္ဓာ၅ပါးရှိအဲ့ဒီခန္ဓာ၅ပါးယုံနာနာပါကိုတရားမနာတရားအားမထုတ်တော့ယုံနာနာပါခန္ဓာ၅ပါးလို့မှမြင်တော့ငါပဲသူပဲယောက်ျားပဲရှမ်းပဲဗမာပဲကရင်ပဲတရားပဲဒီလိုဖြစ်သွားအောင်လားအဲငါပဲသူပဲဆိုတာအတ္တဟောသွားတာပုဂ္ဂိုလ်ပဲတ attva ပဲဆိုတာအတ္တဟောသွားတာအသက်ကောင်းပဲလက်ပြန်ကောင်းပဲဆိုတာအတ္တဟောသွားတာအတ္တရဲ့ပရိယေတွေ အတ္တရဲ့သဘောကခိုင်မြဲတယ်အစိုးရတယ်ဟိုဖြစ်စေခြင်းလို့ဖြစ်တယ်အတ္တရဲ့သဘောတော့တော်ကဘာမှာဘာသာတွေအကုန်လုံးအများဆုံးကအတ္တနဲ့ဘယ်သူမှလွတ်အောင်မသွားနိုင်ဘူးနေသာဒုက္ခတော့ထိုက်လျောက်ပြောကြတာပဲအတ္တဟုတ်ဒီအတ္တတွေကနေဘယ်သူမှကြော်လွန်အောင်မသွားနိုင်အနတ္တနဲ့ကိုဘယ်သူမှမရဘူးမြတ်စွာဘုရားပေါ်လာတော့မှအနတ္တကိုကြားခွဲရတယ်သိခွဲရ အတ္တမဟုတ်ဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူးအကြောင်းအားလည်းဆိုအကျိုးဖြစ်တယ်ဆိုဘုရားပွင့်မှာသိမြင်ရတာမလားရူပံဘိက္ခုအနတ္တဝေဒနာဘိက္ခုအနတ္တခန္ဓာ၅ပါးကလုံးဟာအနတ္တအနတ္တကိုတမ်းမသွားခင်အနိစ္စတရားဒုက္ခမြေတာမမြဲဘူးလားလို့မေးရသေးတာဟုတ်လားအာမမြဲမမြဲတာများသောအားဖြင့်သိကြတယ်လေဘုရားနာကြပေးကြမမြဲဘူးအမမြဲတဲ့သဘောအချမ်းသာမလားဆင်းရဲမလားဆင်းရဲပါတယ်ခင်ဗျာမမြဲတဲ့သဘောဆင်းရဲတဲ့သဘော အမျိုးမျိုးဖောက်ပြန်နေတဲ့သဘောငါဟာပဲငါဥစ္စာပဲငါအစိုးရတယ်လို့တတ်မှတ်လို့ရပါမလားအာဒါပဲငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးပေါ့အစိုးမရဘူးပေါ့အစိုးမရတော့အကြောင်းအားလျော်တော့အကျိုးဖြစ်တယ်ကိုဖြစ်စေခြင်းလို့မဖြစ်ဘူးတော့ကိုဖြစ်စေခြင်းလို့ဖြစ်တယ်ဆိုတာအတားလေအဲဟိုအသက်ရှင်ခြင်းနဲ့အနာကင်းခြင်းနဲ့အဲချမ်းသာခြင်းနဲ့ဘယ်လိုပဲဖြစ်ဖြစ်ကောင်းတာတွေဖြစ်ခြင်း ကောင်းတာဖြစ်ချင်တိုင်းဖြစ်လို့ရတယ်။ရုပ်ဟာတကယ်လို့အတ္တဆိုလို့ရှိရင်မနာမကျမ်းမဖြစ်ရဘူး။ငါရုပ်မနာသေးပဲကျမ်းမာသေးဒါလို့မိတ်ပေးလို့ရလားဆိုတော့အဲ့လိုအမိတ်ပေးလို့မရလို့ရုပ်ဟာအတ္တလို့ပြောလို့ရပါအတ္တမဟုတ်ရင်ဘာဖြစ်မလဲ။ဟာရုပ်ဟာအနတ္တတရားဘောဗျ။အစိုးမရဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူး။အခုသူတော်ကောင်းတို့အကုန်လုံးဘယ်သူမှမအိုခြင်းဘူး။ မနာခြင်းမှုမသေးခြင်းမှုရပါမလားအိုခြင်းတာတော့အိုရတယ်နာခြင်းတာတော့နာရသေခြင်းတာတော့သေရကိုယ်တဲ့ငယ်တဲ့လူတော်သေးကုန်ကြပြီသူဟုတ်တယ်မလားမိဘတွေကကြံတယ်သားသမီးတွေကသေသွားတာမရှိဘူးလားဒါအစိုးရလို့လားအစိုးမရလို့ဟာအစိုးမရဘူးဆိုအတ္တလားအနတ္တလားအဲ့ဒီအနတ္တကိုယင်နဲ့မရောက်လို့မာနတွေကြီးပြီးတော့ကိုလုတ်တဲ့အလုပ်တွေမလုပ်ကြတာဗောဗျာ ငါနဲ့လေငါလုံနိုင်တာပဲငါကိုင်နိုင်တာပဲငါ90 80မိနစ်သွားနိုင်တယ်လာနိုင်တယ်လုံနိုင်တယ်ကိုင်နိုင်တယ်ကိုယ့်ကိုမြဲတယ်ခိုင်တယ်အစိုးရတယ်ဖြစ်နေကြတကယ်ကြီးတော့အခုဖောက်ပြန်အခုဖြတ်ဆိုတေသွားနိုင်တယ်တော့ဟုတ်တယ်မလားအဲ့တော့မမြဲတဲ့သဘောအစိုးမရတဲ့သဘောတရားရအောင်မြန်မြန်လုပ်မှာပဲလို့အဲ့ဒီဉာဏ်မျိုးဝင်အောင်နှလုံးသွင်းရမယ်သတော်လို့အခုဒီမှာသောတာပန်တရားကအနာဂတ်ဖြစ်နေတဲ့ယဟန်တော်တွေနှလုံးသွင်းနေတာနော်အနာမတ္တကြီးကသုတ်တံဟောလိုက်တဲ့အခါမှာဟာအစိုးမရဘူး သောတာပန်တရားကံဆိုတာသရောတော်ဘယ်ကပိတ်ပြီးသားတယ်အပေရကပိတ်တဲ့သူတော်မှသန္တရာကိုညီးပွေအောင်လုပ်သွင်းတယ်တို့ဘုရုပြန်ပုံမသွင်းနိုင်ဘူးလားသရောတော်အလမေဝနိဗ္ဗိန္တိတုံနိဗ္ဗိန္တိတုံညီးငွေခြင်းကအလမေဝအလအေဝတင်ညာတော်သည်တံจิตသားတော်ဒီတန်ត្រာယိုညီးငွေကြဒီယုတ်တဲ့နာနေကိုညီးငွေကြဒါပြောတာသူတော်ကောင်းတို့ ဒီခန္ဓာတွေထပ်ပြီးမလိုချင်နဲ့တော့ဒုက္ခရောက်လေဟုတ်မယ်ဒါပြောတာမလားဆိုတော့အလမေဝ we we risito we risito တတ်မှတ်မှုကင်းခြင်းငါသိပြီစစ်သားတို့တတ်မှတ်အနေနဲ့အပေတဲ့ငါတို့အပေတကားပိတ်ပြီးအပေလွတ်ပြီဆိုပြီးတော့တတ်မှတ်တာလေးတွေตายာမနေနဲ့နာဂဏနေရဟနာသွားတော့မယ်နော်တော်တတ်မှတ်မှုတွေအကုန်ဆုံးလိုက်

တောက်ချင်းကဒီ30တဘောအကုန်လွတ်မှယုံနံလွတ်မယ်ယုံနံကလွတ်မှဒုက္ခလွတ်မှမလားတော့လွတ်မြောက်ခြင်းကအလားမေဝအလားဧဝပညာတော်ဒီတာလျင်ပြီးဆိုတော့ပထမဦးဆုံးเนี่ยတရားအထုတ်တာတို့ကတောပါနေတယ်ဆုံးခံစားရတယ်တိစီဝိဒူတင်ဆောင်တယ်ဟောနောက်ပြီးတော့အမြဲတမ်းကြိုးစားအားထုတ်နေတဲ့တန်ဃာတော်တွေအဲ့တော့မြတ်စွာဘုရားဟောလိုက်တဲ့အခါကျတော့ဝိင္ဏီကြာပရောမာဟုတခါတည်းနဲ့ ဘရုံမှာကြာပါပွင့်ကနေနေအောင်လေးလဲလာတယ်ကွာတန့်ပွင့်တယ်မလားအဲသစ္စာနဲ့ဆွဲချောက်ချက်ပေါ့တခါလဲရင်နဲ့မှာသဘောပေါက်ပြီးတော့အကုန်လုံးယဟန္တာတွေဖြစ်ကုန်အကုန်လုံးယဟန္တာတွေဒါတဲ့ပရိဓမ္မိတာပတ္တယဟန္တာတွေအကုန်လုံးဖြစ်သွားတယ်တဲ့အဲ့တော့တော်ကောင်းတော့အားကြဖို့မကောင်းဘူးလားဗျာအဲ့ဒါကထိန်သင်္ကန်းစတင်ဖြစ်ပေါ်လာပုံနေဟဟလား အဲသူတို့ကောင်းလို့လည်းပဲမိမိတို့ကုသိုလ်ကောင်းမှုတွေပြုဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါငါတို့ဓာတ်ရတဲ့ပို့ပြီးတော့ဝမ်းသာစရာဒီတန္တရာဝဆေးရလွတ်မြောက်ဖို့အတွက်ဝိပဿနာတရားတွေနဲ့ဝိပဿနာတရားတွေအားထုတ်ဖို့လိုတယ်ဆိုပြီးတော့ဒီတရားစပြီးတော့ဝိပဿနာတရားတွေလေ့လာကြိုးစားအားထုတ်မယ်ဆိုရင်သူတို့ကောင်းတို့ကိုမျောမှန်းတော့မရောက်တော့လည်းပဲလုံးတော့တော့မရနိုင်ဘူးလားဗျာမျောမှန်းတော့ကတော့ယဟန်နာတော့ဖြစ်ချင်တာပဲဒါပေမဲ့ကိုယ်အင်အားကသောတာပန်လောက်ဖြစ်မှသောတာပန်ဖြစ်တာ သောတာပန်ဖြစ်တယ်ဆိုရင်မနေဘူးဘယ်တကားပိတ်တာပဲမလားအေးအဲ့ဒါကြောင့်မလို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဖျားကြီးရဲ့ဝိပဿနာရှုဖို့ရှုနည်းရဲ့အတွက်နှလုံးလေးသွင်းပြီးသိညာရအောင်ဝိသင်တိုင်ပေးမယ်ပေါ်တိုင်းမပြရှုမှတ်နေလျင်ဒုက္ခနှမျိုးကြောင်းကြိုသိမြင်အမြဲစင်ရဲ့ဉာဏ်တည်းပေါ်လွင် အနတ္တတိယနိဗ္ဗာန်အဲချမ်းသာသလိုနာလို့ရခဏလေးနှလုံးသွင်းအောင်ပေါ်တိုင်းမပြရှုမှတ်နေလေဝိပဿနာရှုနည်းနော်တော်အဲအဲ့တော့ကထိန်သင်္ကန်းလည်းလှူရတယ်ကထိန်သင်္ကန်းလှူပြီးပြီးရောမလုံးနဲ့ဆက်ပွားအောင်မယ်နော်ပေါ်တိုင်းပေါ်တိုင်းညင်ထဲမှာပဲပေါ်ပေါ်အပြင်မှာပဲပေါ်မြင်လာကြတာနာနာဆရာထိတာတိတာအကုန်လုံးကိုတော်ကောင်တန်းနိုင်တယ်များလိုက်ပြီးရှုမှတ်မဲ့ဖောင်းမရစားပြီးထိုင်နေရှိတယ်မှမြင်မြင်မှကြားရင်ကြားတယ်မှမဲ့ အခုအခုသူတော်ကောင်းတို့လှူအပ်တန်းပိယကကတော့ဝမ်းမသာဘူးလားဗျအဲ့ဝမ်းသာတဲ့စိတ်ကလည်းအရှုခံပဲသူတော်ကောင်းပြီးသွားတဲ့အခါရှုရမှာဟုတ်လားအော်ဝမ်းဝမ်းသာတယ်ဝမ်းသာတယ်အားရလဲအားရတယ်အားရရအဲ့လိုရှုမှတ်လိုက်တဲ့အခါကျတော့အရှုခံလေးတွေကိုရှုညာကရှုလိုက်တော့အရှုခံကလည်းပြောင်းပြောင်းသွားတယ်ဝမ်းသာတာတည်တတ်နေတာမဟုတ်ပြောင်းတာမလားရှုညာကလည်းလိုက်ပြောင်းမနေဘူးလားအော်ပြောင်းနေတဲ့သဘောဆိုတာမြဲတဲ့သဘောလားမမြဲတဲ့သဘောလား အော်မမြဲတဲ့သဘောတွေပဲအဲ့ဒီမမြဲတဲ့သဘောကပိတ်ဆုံးကြတော့ဆင်းရဲတာပဲအခုသူတော်ကောင်းတို့ထိုင်တာကြားတာတော့ဆင်းရဲမလားဘူးလားအဲ့ဒါမမြဲလို့ဆင်းရဲတာဗောဗျစထိုင်နေရလို့ပဲချမ်းချမ်းသာသာနဲ့ဆိုဘာမှဆင်းရဲရမလို့ဘူးမမြဲတဲ့သဘောကဆင်းရဲတယ်ဆင်းရဲတဲ့သဘောဟာအမဟုတ်ဘူးကိုယ်လိုမလိုက်ဘူးဒါပြောတာမမြဲတာလည်းကိုယ်လိုမလိုက်ဘူးလေဆင်းရဲတာလည်းကိုယ်လိုမလိုက်ဘူး သူသဘောသူဆောင်နေတယ်ရုပ်သဘောရုပ်ဆောင်နေနာမ်သဘောနာမ်ဆောင်နေအနိစ္စဒုက္ခအနတ္တသဘောတွေဆောင်နေတယ်အဲ့တော့ဒီကိုယ်လုံးတစ်ကောင်လုံးကိုသစ္စာနဲ့ဖော်လိုက်တော့ဒုက္ခသစ္စာဒီဒုက္ခသစ္စာကိုသိတဲ့သိအောင်သိတဲ့သိအောင်မလုပ်ရဘူးပေါ်တိုင်းမပြရှုမှတ်နေရဒီဒုက္ခသစ္စာအခုရိုးရိုးလေးသိအောင်နဲ့မရသေးဘူးအခုတရားနာလို့သိအောင်နဲ့မရသေးဘူးတရားဟောတဲ့သူကလည်းဟောရုံလေးနဲ့မရသေးဘူးသိတဲ့သိအောင်သိတဲ့သိအောင်အိမ်မှာလည်းပြန်ပွားကြသတော်ကောင်းဟုတ်လား ဒုက္ခသစ္စာကိုမြင်မှများတဲ့အခါကျတော့ဟောအကုသိုလ်ဒုစရိုက်လှုပ်ချင်တဲ့စိတ်တွေလာပါတော့ဒါတဲ့ပုံပြီးရင့်ကျက်လာရင် ကာမရာဂတွေလည်းညော့သွားအောင်ဒါတဲ့ပုံပြီးရင့်ကျက်လာတဲ့အခါမေလျော့ပေါ်ဆာမှုတွေလည်းညော့သွားအောင်ဟောအဲ့တော့အစင်နန်းနေတက်လာတော့ပညာခွန်ညာမရနိုင်ဘူးလားဗျာကဲအတူတူဆိုကြဘောတိုင်းမပြတ်ရှုမနေလျေယုံနာနှမျိုးကြောင့်ပြောသည်မြင် အမြဲရှိရဲ့အမြဲပေါ်လင်အနာတတိယနိဗ္ဗာန်ဝေပေါ်တိုင်းမပြရှုမှန်းနေလေယုံနာနှမျိုးကြောင့်အောင်ကျိုးမြင်မမြဲရှိရဲ့ဉာဏ်တဲ့ပေါ်လွင် အနာတတိယနိဗ္ဗာန်ဝေ ကာယတဘိက္ခဝေမပမတဓမ္မပစ္စာဝိပတိတာရိနောဟူဝထအယံဝောမာကံနုသာသနိသာရဝေနှလုံးပျော်ပြောင်းဥသူတော်ကောင်းတို့သာယထရှုကြကုန်လောမှတ်ကြကုန်လောပွားများအားထုတ်ကြကုန်လောမာပမတထမိမိလျော့လျော့ပုဗ္ဗောဆသမနေကြကုန်လေပစ္စာခွင်းကောင်းလွန်ပြီးတော်နောင်ခါကာလ၌ပစ္စာတေယညောင်းဆောင်လေးလျောင်းရာဖြစ်တော်နောင်ခါကာလ၌ဝိတ္တာရိတော် ရှေးရခင်ခါကအာမထုတ်ခဲ့ရလေခြင်းဟူ၍ရှေးရခင်ခါကမညံဖုန်ညံတွေကြသည့်အထိအာမထုတ်ခဲ့ရလေခြင်းဟူ၍နှလုံးမသာယာခြင်းနိမဟုဝဒမဖြစ်ကြပါစေကုန်လေယေကသုတိ စုဒုဒ္ဒမြတ်စွာဘုရားတိဆုံးမဖြစ်ပါပေအနုဒါသတိပုံမှတော်မူချက်ပါပေဒီကုလကအမရိတ္တမြဝေယအောင်ရှင်မေယဤတော်တို့သည်နိဗ္ဗာန်ကိုဒီမှန်၍အနိမတတိအာဘုံတတိ အလူဒါနာကြီးကိုဒါကြီးညိုဝမ်ပန္တတာစကဒဏ္ဍပါကုန်ဤပူဇော်ကြပါကုန်ဤရှင်ဘုရားဥပဝေထုသုသူတို့ကိုလည်းနိဗ္ဗာန်ကိုရည်ရွယ်၍ပူဇော်ကြပါကုန်၏ ရှင်ဘုရားအရောမောရဏဘုရားတော်မြတ်တို့ကိုလည်းရိုးရိုးသေးသေးအမသာသာနာကြားကြပါကုန်၏ရှင်ဘုရားတွားရောက်လာကြကုန်သောအပရိဒ္ဒဘာဝလည်းွေမွေး ခံကြပါကုန်၏ရှင်ဘုရားဒီလိုပေါင်းအပ်ညာမြတ်သောကုသိုလ်ကံစေတနာရပြတို့ကြောင့်ဝိယံခတိအန္တရခတိဒီလိုညင်၍လောကောင်းတရားတွေကိုစားတဲ့တဖို့ရိုးစား အထုတ်နိုင်ပြီလေဘောကောင်းတို့မျက်မှောက်ပြုအပ်သောမဲ့ဉာဏ်ဘူဉာဏ်နိဗ္ဗာန်ကိုသင်မြဲစွာရပါစေတည်းကုသိုလ်ကောင်းမှုသူသူတို့ဤဘုရားကကိုမိအဖဘုရားသမား နမေနိတိပါဇာမေနိအာဘုဒ္ဓ၍သုံးတဲ့တဘုံပြင်လေကြကုန်သောတတဝမှန်သမျှနန္ဒရူအားမြတ်ဖြတ်ချွေညာပေးဝေပါကုန်၏ညာရကြ၍ စိတ်နှပြသံသာကြသည်ကြပါစေတော့အာလုံးရကြသည်များအညာအညာအညာရောတော်တာတာတာအာလုံးရကြသည်များ အမြတော်ဘုရားဝါဟုသောတာသာဓုသာဓုအာလောရာရာယမြအမြအမြအမြရောဘုရားဝါဟုသောတာသာဓုသာဓုပါဗျာဒီရေ